သာသနာတော်တက္ကရာ2560ခုနှစ်ကောဇာတက္ကရာ1388ခုနှစ်ကဆုံလပြည့်ကျော်9ရက်ခရစ်နှစ်2016ခု20နဲ့ဒီနေ့ဘယ်နေ့ရ26ရက်ဘုန်းကြီးတို့ဇာတာပရိနေယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် ဟမုံဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ရဲ့ခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာဝင်ရောက်ပြီးတော့အထုကြတဲ့ယောဂီသူတော်စင်များကိုဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့တရားတော်ကိုဘုန်းကြီးဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်း ကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်များစိတ်ဆင်းရဲလေကင်းပါမယ်ကိုယ်ဆင်းရဲလေကင်းပါမယ်အပယ်ဆင်းရဲတွေကလည်းပဲကင်းနိုင်ပါတယ်နောက်ပြီးတော့ခန္ဓာဆင်းရဲတန္တရာဆင်းရဲဆိုတဲ့ဆင်းရဲအလုံးအလုံးကင်းနိုင်တယ်အလုံးလွတ်မြောက်နိုင်တယ်ဒါကြောင့်မို့ဒီတတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးကို ဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့အမည်လေးနဲ့ပဲဘုန်းကြီးဓမ္မဒါနတရားလူပိလူမှာဖြစ်ပါတယ်ဒီတတိပဋ္ဌာန်သုတ်တန်ကြီးစပြီးတော့ဘုန်းကြီးဟောတဲ့နေ့ကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာအပိုင်း၃ပိုင်းနဲ့ဟောခဲ့တယ်အစပိုင်းအလယ်ပိုင်းအဆုံးပိုင်းအစပိုင်းမှာမြတ်စွာဘုရားကကြီးညာပြီးတော့ဟောကြားခဲ့တယ်တရားကို အလယ်ပိုင်းမှာကြတော့ကျင့်စဉ်တွေဟောကြားခဲ့တယ်။အဆုံးပိုင်းမှာကြတော့ရေရေဝုံဝုံအမခံချက်ပြီးပြီးတော့ဟောခဲ့တယ်။ဒီပိုင်း၃ပိုင်းဒီပိုင်း၃ပိုင်းမှာမနေ့ပိုင်းမှာဘုန်းကြီးကျင့်စဉ်တရားတွေဟောပေးနေပါလေ။အခုညပိုင်းမှာကြတော့ဒီသတိပဋ္ဌာန်တရားကိုကျင့်ပွားအားထုတ်တဲ့ပုဂ္ဂိုလ်များမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကြီးညာတော်မူခဲ့တဲ့အတိုင်းပဲ။ ရနိုင်တဲ့အကျိုးတရားတွေကိုဘုန်းကြီးဟောကြားပေးနေပါတယ်ဘုရားရှင်ကိုရောမြတ်ကြီးကဧကယနောယံဘိခဝေမေဃောတတ္တနာဝိတုဒ္ဓိယသောကပရိဒေဝနံတမတိကမာယဒုက္ခဒေါမနသန္နာအထင်ကမာယညာယတအဓိကမာယနိဗ္ဗာန်တသစ္စီကရိယာယယရိတံသတ္တရောတတိပဌာနာဆိုပြီးတော့ဒီ တတိပဌံတရားရဲ့အကျိုးတွေကိုမြတ်စွာဘုရား ရှေ့ပိုင်းကကြီးညာပြီးတော့ဟောပါတယ်။အဲ့ဒီဟောခဲ့တဲ့ဒီတရားကြီးညာချက်ကိုဘုန်းကြီးဝိတုဒ္ဓိယဒီတတိပဌံတရားကိုရှုပွားအားထုတ်တဲ့ပုဂ္ဂိုလ်များစိတ်အငြိကြေးစင်ကြယ်ခြင်းဆိုတဲ့အကျိုးရတယ်ဆိုတော့ဘုန်းကြီးပထမနေ့ကဟောခဲ့ပြီ။ကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ်တ ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့ ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းထင်ရှားရာပေါ်ရာအာယုများကိုရိုးရိုးသေးသေးစူးစူးဆိုက်ဆိုက်ရှုမှတ်ပွားများအားထုတ်လို့ရှုမှတ်တဲ့အာယုပေါ်မှာစိတ်တည်ငြိမ်မှုတမာရီလေးဖြစ်နေပြီစိတ်လေးတည်ငြိမ်နေပြီဆိုရင်လောဘဒေါသမောဟဆိုတဲ့ကိလေသာညစ်ကြေးတွေလုံးဝမဝင်နိုင်တော့ဘူး ကာမိဆန္ဒပြပါရထိနမိတာဥဒိစ္စကုကုဇဝိဇိကိစ္စဆိုတဲ့និဝရဏတရားတွေလည်းပဲလုံးဝမဝင်နိုင်တော့ဘူးကာမဝိတ္တပြပါရဝိတ္တဝိဟိန္ဒဝိတ္တဆိုတဲ့ဒီအကုသလဝိတ္တတွေလည်းမဝင်နိုင်တော့ဘူးလုံးဝရှုစိတ်ကလေးကြီးတယ်ပဲရှိကလည်းရှုစိတ်နောက်ကလည်းရှုစိတ်နောက်နောက်ကလည်းရှုစိတ်ဒီစိတ်ကြီးတယ်ပဲတခြားစိတ်ကြားစိတ်ဘာစိတ်မှမဝင်နိုင်တော့ဘဲနဲ့အဲ့ဒီမှာစိတ်ညစ်ကြီးစင်ကြယ်ခြင်းဆိုတဲ့အကျိုးကိုလက်တွေ့ ရှုမှတ်အားထုတ်နေစေမှရနိုင်တယ်တန်ဋိဋ္ဌိကအကာလိကနေအားထုတ်နေညအားထုတ်ညမနန်နဲ့အားထုတ်နန်နဲ့အားထုတ်တဲ့အချိန်မှာပဲဒီစိတ်ငြိမ်ကြီးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးကိုရတယ်လို့ဘုန်းကြီးပြောခဲ့ပြီ။နောက်နံပါတ်2နဲ့နံပါတ်3သောကပိဒီဝနံသမတေကမာယဒီတိပဋ္ဌာန်တရားတွေအားထုတ်တဲ့ပုဂ္ဂိုလ်များဟာဒီဥသောကတွေ ယတနာတရား၅ပါးဘယ်ယတနာနဲ့ပဲကြုံကြုံကြုံလာလို့ပုသောကရီဖြစ်လာပြီပရိဒီဝရီတောက်လောင်လာပြီဆိုရင်ဧကယနာမေကတဲ့မြတ်စွာဘုရားဒီတတိပဋ္ဌာန်တရားကိုပဲရိုးရိုးသေးသေးငါဘုရားညွှန်ကြားတဲ့အတိုင်းကျင့်ကြအထုတ်ကြအဲဒီလိုအားထုတ်ရင်ကြာရောက်လာတဲ့အပူသောကတွေ လွန်မြောက်သွားနိုင်တယ်ပရိဒေဝတွေလည်းပဲအာလုံးလွန်မြောက်သွားနိုင်တယ်ဆိုတာကိုမြတ်စွာဘုရားကတကယ်အာမခံရဲ့ရဲရဲပြီးပြီးတော့မြတ်စွာဘုရားဟောခဲ့ဟောခဲ့တဲ့အတိုင်းလည်းပဲမြတ်စွာဘုရားလက်ထက်တို့ခါကာလတုန်းကအပုသောကကြီးလွန်စွာတောက်လောင်ပြီးတော့ပရိဒေဝမီးတွေပါ တောက်လောင်သွားခဲ့တဲ့ပတာစာရီတို့ကြည်လိုက်အဲ့ဒီမှာသားဘူးလင်ဘူး မိဘအပူမောင်းအပူအားလုံးဒီအပူတွေလောင်တောက်လောင်ပြီးတော့တောကတွေဖြစ်တတိတွေပါလင်ဟင်းပြီးတော့အဝတ်စားတောင်မှဗလာနတ်တိအဲ့ဒီလိုကိုတတိလင်ဟင်းနေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရှင်နဲ့တွေ့လို့မြတ်စွာဘုရားရှင်ရဲ့မေတ္တာဓာတ်ကရုဏာဓာတ်နဲ့ရှင်နမပတာစာရာဒီကိုလာခဲ့လို့မြတ်စွာဘုရား အဲဒီမှာမေတ္တာဓာတ်တွေအပြည့်ဝလို့ကရုဏာဓာတ်တွေအပြည့်ဝလို့ပြီးတော့ခေါ်ယူလိုက်တဲ့အခါကျတော့မှသူ့ဘောမှာဘသူကမှဒီလိုကျင်ကျင်နာနာမဆက်ဆံခဲ့ဘူးအခုဘုရားရှင်ကိုရောင်မြတ်ကြီးကတခါလေကျင်ကျင်နာနာတကယ့်ကိုမေတ္တာဓာတ်ကရုဏာဓာတ်နဲ့ခေါ်လိုက်တဲ့အခါသူ့ရဲ့လင်ဟင်းနေတဲ့တတိတွေချက်ချင်းတတိတွေပြောင်းဝင်လာတာအဲ့ဒီအချိန်မှာပဲမိမိကိုယ်ကိုမိမိပြန်ကြည့်လိုက်တဲ့အခါကျတော့ဝဆပလနာတိဖြစ်နေတော့ ဟိရိဥတ္တပအရှိအကြောက်အဲ့ဒီမှာတခါတည်းဖြစ်လာတယ်ချက်ချင်းပဲမတ်တရနေရာလေးကနေပြီးတော့ကျုံညုံလေးထိုင်လိုက်တယ်အနီးနားမှာရှိတဲ့မြို့သားတူကနေမိမိခြုံထားတဲ့ခြုံဆောင်ကို ပြစ်ပေးလိုက်တဲ့အခါကျတော့မှခြုံဆောင်လေးကိုခန္ဓာကိုယ်ကိုလုံအောင်အောင်ပတ်ပြီးတဲ့အခါမြတ်စွာဘုရားနံသွားပြီးတော့ဘုရားရှင်ကိုရောမြတ်ကြီးရဲ့ခြေပမိုးတော်နဲ့ မျက်နှာနဲ့ပုတ်တိုင်ပြီးတော့ငိုယူပြီးတော့အဲ့ဒီမှာသူ့ရဲ့ဖြည့်ချောင်းကုံစင်နေမြတ်စွာဘုရားကိုလျှောက်ပြမြတ်စွာဘုရားမှလွဲ၍အခြားတပည့်တော်မှာအာကုဇေယမရှိတော့ပါဗျာမြတ်စွာဘုရားကိုအာကုရာဟု၍တပည့်တော်မှတ်ယူပါရစေဘုရားရှင်ကိုရောမြတ်ကြီးလျှောက်အဲ့ဒီခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကနတန်တိဗုဒ္ဓတာနာယစတဲ့အဲ့ဒီမှာဂါထာလေးနဲ့ဟောကြားလိုက်တာ ဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့တရားတော်ကိုနာကနာခန္ဓာညာစိုက်ပြီးတော့နှလုံးသွင်းရှုမှတ်ရင်းနဲ့ပဲသူ့ရဲ့အပူသောကတွေကင်းပြီးတော့ဟောသောတပတ္တိမေညာပူညာဆက်ရောက်သောတပအရိယာလေးဖြစ်သွားတယ်။နောက်ဆက်လက်ပြီးတော့အာထုတ်တဲ့အခါကလည်းကြတော့မှဟောကိလေသာအာသောကုန်ခံပြီးယန္နာဖြစ်သွားတယ်။ဆက်လက်အာထုတ်တဲ့အခါမှာလည်းကြည့်နော်အတူယူစရာကောင်းလိုက်တာ။မိမိရဲ့သင်္ကန်းချောင်းလေးပေါ်မှာ အာထုတ်တယ်အာထုတ်ပြီးတော့စဉ္ညာလျှောက်တဲ့ကသင်္ကန်းကြောင်းရှေ့မှာဆင်းပြီးစဉ္ညာလျှောက်တယ်ခုဘုန်းကြီးတို့ယောဂီများကျောင်းတက်ကြီးရဲ့ရှေ့မှာစဉ္ညာလျှောက်နေကြတယ်တခြားလမ်းလေးပေါ်မှာစဉ္ညာလျှောက်နေကြတယ်အဲဒီလိုပဲသူလည်းကျောင်းရဲ့ရှေ့မှာဆင်းပြီးတော့စဉ္ညာလျှောက်စဉ္ညာလျှောက်ပြီးပြီဆိုမှကျောင်းပေါ်ပြန်တက်မယ်နောက်တစ်ချိန်ပြန်ပြီးတော့ရှုမှအာထုတ်မယ် ကျောင်းပေါ်တက်တဲ့အခါမှာခြေတော့မှာပါလာတဲ့အညစ်အကြေးတွေကိုဆေးကြောပြီးတော့မှတက်မှ ဖြစ်တဲ့အတွက်ခြေဆေးကုံပေါ်မှာရပ်ပြီးတော့အဲ့ဒီမှာခြေဆေးရေဦးကနေရေခမ်းပြီးတော့ခြေတော့ပေါ်လောင်းချရင်ကနေရေတွေရဲ့ခြေတော့ပေါ်ကနေပြီးတော့အဲ့ဒီမှာကျမ်းပေါ်ကျမ်းပေါ်ကနေမြေကြီးပေါ်ရောက်ပြီးတော့တဖြည်းဖြည်းကုံဆုံးသွားတာကုံဆုံးသွားတာလေးကိုဒီမှာဖြစ်ပြမြင်သွားတာ အဲ့ဒီကုံဆုံးသွားမှုရဲ့မမြဲပုံလေးကိုမြင်ပြီးတော့ဩလောကမှာရှိတဲ့လူတိုင်းလူတိုင်းဟာပထမအရွယ်လေးသိနိုင်တယ်ဒုတိယအရွယ်လေးသိနိုင်တယ်တတိယအရွယ်လေးသိနိုင်ပါလားဆိုတာကိုအဲ့ဒီမှာညံထဲမှာထင်မြင်သွားတဲ့အချိန်မှာဘုရားရှင်ကိုရောင်မြတ်ကြီးကကျောင်းတော်ကနေပြီးတော့တခါလေကန္နာကုတီတိုက်တော်အတွင်းကနေတကူနဲ့လှုပ်ပြီးတော့ယောဇာဝတ္တတတံစီဝေအပတ္တံဥဒယပယံ ဧကဟံဇီဝိတံတေယောပတတောဥဒေယအပေယံမြတ်စွာဘုရားကအားပေးလိုက်တယ်ယောဇဘုကလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥဒေယဘေယံယခုလိုပြစ္ဆုတ်ပံတည်ရ၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ချင်းဖြစ်ချင်းဆိုတဲ့သဘောကိုအပတံအပတံတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိမတွေ့မမြင်ရသည်ရှိသော ဝတ္တတတံသင်္ချာတွေ့ကြုံနှစ်တရားကာလပတ်လုံးဇီဝေမပြတ်အစဉ်အသက်ရှင်၍နေရပါတော်လေနသေယောလူဖြစ်ရာကျိုးမနှယိုအမှန်တိသာရီယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥဒယဘေယယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းဖြစ်ခြင်းဆိုတဲ့သဘောကို ပတ္တတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိရှုမှတ်ပွားများအထုတ်လရသည်ရှိသောဧကဟံဇီဝိတံတနေ့တရက်တမနစ်ပင်အသက်ရှင်၍နေရပါတော်လေတေယောသာသနာနှင့်တွေ့ကြုံရာဂျိုးနတ်ပါသဖြင့်မပြတ်တစေမျက်လှပါပေတည်း မြတ်စွာဘုရားရှင်ကရှင်နမပတ္တဆာရာတဲ့သင်အခုတွေ့နေတာမှန်တယ်အာလုံးဟာယုံနာဓမ္မသင်္ခါရတရားတွေဟာမမြဲဘူးဆိုတာမှန်တယ်အဲ့ဒီမမြဲတဲ့သဘောလေးကိုအသက်တရားထိအောင်ရှည်ရှည်နေရပေမဲ့လို့လည်းပဲဝိပဿနာတတိပဋ္ဌာန်ဘာဝနာတရားတွေမပွားများလို့အဲ့ဒီဖြစ်ဖြစ်သဘောလေးမှာကိုယ်တိုင်ဉာဏ်နဲ့မတွေ့လိုက်ရမသိလိုက်ရဘူးဆိုရင်တဲ့လူဘဝမှာ လူဖြစ်ရကြိုးမနှက်ဘူးတဲ့အသက်ရှိရှိနေရကြိုးမနှက်ဘူးတဲ့သာသနာတော်နဲ့တွေ့ရကြိုးလည်းမနှက်ဘူးတဲ့တနေ့တရက်တမနဲ့ပဲနေရစည်းကားမှုယုံနာရဲ့အဖြစ်ပြသဘောလေးကိုသိလို့ဝိပဿနာဉာဏ်လေးတွေဖြစ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရကြိုးနှက်တယ်သာသနာတော်နဲ့တွေ့ရကြိုးနှက်တယ်ရှင်မလို့မြတ်စွာဘုရားအားပေးပြီးတော့ထောက်ခံပြီးဟောကြားလိုက်တဲ့အခါမှာ ဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းသူ့ရဲ့မမြဲတဲ့သဘောကိုဉာဏ်သက်ဝင်ပြီးတော့မြင်လိုက်တဲ့အချိန်လေးမှာဘုရားရှင်ကိုရောတိုင်းထောက်ခံအားပေးပြီးတော့ဟောကြားတော့ဝမ်းမြဝမ်းသာပီတိသောမနတာဖြင့်အဲ့ဒီပီတိကိုရှုမှတ်ပြီးတော့ဝိပဿနာရှုလို့အဲ့ဒီကမှတဆင့်ခန္ဓာကိုပေါ်ရအာယုံလေးတွေရှုလိုက်တာနောက်ဆုံးဘုရားရှင်ရဲ့ဟောကြားတဲ့ဒေသနာလေးဆိုအဲ့ဒီမှာအရဟတမညာပူညာဆက်ရောက်ပြီးတော့ကိရိတာအသောကုန်ခံယဟနာဖြစ်သွားတယ် အပုသောကတွေအာလုံးငြိမ့်သွားတယ်လွန်မြောက်သွားတယ်အဲဒီလိုသောကပရိဒေဝတွေဟာမြတ်စွာဘုရားရှင်ရဲ့ဒီသတိပဋ္ဌာန်တရားတော်နဲ့တွေ့လိုက်ပြီဆိုရင်အာလုံးဘလောက်ပူလောင်တဲ့သောကသောကအဲဒီသောကတွေအာလုံးဟာလွန်မြောက်သွားနိုင်တယ်ပရိဒေဝတွေလွန်မြောက်သွားနိုင်တယ်ဒါကိုဘုန်းကြီးမနေ့ကပစ္စုပန်ဝတ္ထုလေးတွေပြောပြီးတော့ဘုန်းကြီးဒါသတိပဋ္ဌာန်ရဲ့ ဂုံကြီးကိုပြခဲ့တဲ့တတိပဋ္ဌာန်ရဲ့အကျိုးတွေဟာဒီလိုအားထုတ်ရင်ဒီလိုကြုံတွေ့လာတဲ့သောကပရိဒေဝတွေကိုလွန်မြောက်နိုင်တယ်ဆိုတာကိုဘုန်းကြီးပြောခဲ့တယ်တာရကလေးတွေထုတ်ပြီးတော့နောက်ဒီကနေ့ဒုက္ခဒေါမနတာနာအထင်ကမာယကိုဆင်းရဲမှုဆိုတဲ့ဒုက္ခစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတရားတွေအထင်ကမာယခြုံငိမ့်ွယ်ပြောင်းနိုင်တယ် ဒီသတိပဋ္ဌာန်တရားတွေကိုရိုးရိုးသေးသေးစနစ်တကျနဲ့ရှုမှတ်ပွားများ အားထုတ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုဆင်းရဲလေလွန်မြောက်နိုင်တယ်ကိုဆင်းရဲတွေချုပ်ငြိမ်းနိုင်တယ်ဘာတွေချုပ်ငြိမ်းနိုင်လဲကိုဆင်းရဲတွေလည်းချုပ်ငြိမ်းနိုင်တယ်စိတ်ဆင်းရဲတွေလည်းချုပ်ငြိမ်းနိုင်တယ်ဒါမျိုးဆိုဘုရားကအမခံထားတကယ်ကိုကြီးညာပြီးတော့မြတ်စွာဘုရားဟောတာသူတရား ဒီလိုအကျိုးတွေရနိုင်တယ်ဆိုတာကိုကြီးညာပြီးဟောတာသို့တော့ဒီကနေ့တရားစခန်းဝင်ပြီးတော့အထုတ်နေကြတဲ့ယောဂီတိုင်းယောဂီတိုင်းဟာအခုရှုမှတ်တဲ့အချိန်တိုင်းအချိန်တိုင်းနိဗ္ဗာန်လောက်ကိုဆင်းရဲမှုတွေခံစားနေရတယ်။ဘာတွေခံစားနေရတာလဲ။ကိုဆင်းရဲမှုတွေခံစားနေရတယ်။အောက်ပိုင်းကဝေဒနာတွေတက်လိုက်၊လက်ပိုင်းကတက်လိုက်၊ထက်ပိုင်းကတက်လိုက်။ အဲ့ဒီမှာကိုယ်စင်းရဲမှုတွေခံစားနေရတယ်မြတ်စွာဘုရားကတော့ဒီသတိပဋ္ဌာန်တရားအတိုင်းသာရိုးရိုးသေးသေးရှုမှတ်သွားရင်ဒီကိုယ်စင်းရဲမှုတွေအားလုံးခြုံငိမ့်သွားနိုင်တယ်လို့မြတ်စွာဘုရားကဟောထားတယ်အဲ့ဒီမှာကိုယ်စင်းရဲမှုဆိုတဲ့ဒုက္ခနဲ့စပ်ပြီးတော့ဒီမှာချမ်းသာများမှာဖွင့်ပြထားတာရှိပါတယ်အဲ့ဒီဒုက္ခကိုခုနှစ်မျိုးတောင်ဖွင့်ပြထားတယ်ဒုက္ခဒုက္ခ ဝိပရိနာမဒုက္ခသင်္ခါရဒုက္ခပဋိစ္ဆန္နဒုက္ခအပဋိစ္ဆန္နဒုက္ခပရိယာယဒုက္ခနေပရိယာယဒုက္ခလို့ဒုက္ခခုနှစ်မျိုးဘယ်နှမျိုးလဲဗျာခုနှစ်မျိုးအဲ့ဒီခုနှစ်မျိုးထဲမှာဒုက္ခဒုက္ခဆိုတာကတော့ဘုန်းကြီးတို့ယောဂီများကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲတာ ခုတရားတွေအထုတ်တယ်တရားရိပ်တာဝင်လာတယ်ဝင်လာတဲ့ခါကျတော့မိမိတို့ဒီမှာပေါ်ရအာယုံလေးတွေရှုရမယ်ဆိုတော့ရှုခိုင်းတဲ့အတိုင်းရှုတယ်ပထမပင်တိုင်းနေအားဖြင့်ဖောင်းအာယုံပင်အာယုံလေးဝမ်းမိုက်ကိုစိတ်ဆိုင်ပြီးတော့ရှုနေတယ်နာသီးပြားကဝင်လေလေးဝင်လာတာနဲ့ဝမ်းမိုက်ကလေးတင်းသွားတယ်ဒါကိုဖောင်းတယ်နာသီးပြားကထွက်လေလေးထွက်သွားတာနဲ့ဝမ်းမိုက်ကလေးပိန်သွားတယ်ပိန်တယ်သူ့ကိုပင်တိုင်းထားရှုနေတယ် ရှူရင်ရှူရင်နဲ့မိမိစိတ်တွေကအိမ်ကိုတရိရတဲ့စိတ်တွေဖြစ်ရင်တရိရတဲ့စိတ်ကလေးရှူလိုက်အလုပ်ကိုတရိရရင်လည်းတရိရတဲ့စိတ်ကလေးရှူလိုက်ညတိလိုတရိရတဲ့စိတ်ကလေးဖြစ်တော့လေအဲ့ဒီစိတ်ကလေးကိုပဲရှူနေတယ်အတန်အာယုန်လေးတွေကြားလာတော့လည်းကြားတဲ့အတန်အာယုန်လေးကိုကြားတယ်ကြားတယ်ရှုနေအဲဒီလိုရှုနေရင်ကဟောမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းလယ်ပိုင်းထက်ပိုင်းကဝေဒနာတွေလာပြီ အဲ့ဒီမှာညောင်းတာတွေပူတာတွေနာတာတွေထုံတာတွေကြိုက်တာခဲတာတွေရာတာရာနာတွေစတဲ့အခန့်ခဲ့တဲ့ဝေဒနာလေးတွေဖြစ်လာတဲ့အခါကျတော့ယောဂီကရှုတယ်။တာမန်ဝေဒနာလေးတွေလောက်တော့သိခံနိုင်သွားတယ်။ဒါပေမဲ့မိနစ်20မိနစ်30မိနစ်40ကြာလာတဲ့အခါကျတော့ဝေဒနာကပြင်းပြင်းထန်ထန်ခံစားရပြီ နာရင်လည်းပဲပြင်းပြင်းထန်ထန်ခံစားနေရပြီပူရင်လည်းပဲပြင်းပြင်းထန်ထန်ခံစားနေရပြီကြိုက်တာလည်းပဲပြင်းပြင်းထန်ထန်ခံစားယောဂီကတိခံနိုင်သမျှတိခံရှုတယ်သို့တော်လည်းပဲခုမှရှုစသမာဓိအာမကောင်းသေးတော့လုံးဝသိမခံနိုင်တိပခံနိုင်တဲ့အခါကျတော့ပညာတစ်စောင်းပြောင်းတယ်ပြန်ပြီးရှုတယ်ဝေဒနာကထပ်ပြီးဖြစ်ပေါ်လာတယ်ပြောင်းတယ်ရှုတယ်အဲ့ဒီလိုနဲ့2ကြိမ်3ကြိမ်4ကြိမ်စသည်ပြောင်းရှုတယ်ပြောင်းရှုလို့လည်း ဝေဒနာကထပ်ပြီးဝေဒနာဖြစ်နေတာတစ်ချိန်လုံးဝေဒနာကြီးတွေပဲရှုမှတ်ပြီးတော့အဲ့ဒီမှာဝေဒနာကပိုပိုပြီးတိုးလာတဲ့အခါကာလကြတော့ဝေဒနာမလွန်မြောက်နိုင်တဲ့အခါပြောင်းခြင်းစိတ်ရွှေ့ခြင်းစိတ်ပြင်းခြင်းစိတ်နောက်ဆုံးဒီတရားအထိုင်ကို ဖြုတ်ခြင်းစိတ်ဒီလိုစိတ်တွေရောမဖြစ်ဘူးလားဗျာဖြစ်လာတယ်အခုဒီမှာကတော့ဘုန်းကြီးတို့ယောဂီများကိုဒီမှာလွတ်လွတ်လပ်လပ်အထုတ်စီတယ် ဘုန်းကြီးတို့ရန်ကုန်ရိပ်သာကြီးမှာကတော့ယောဂီကိုစောင့်ရှောက်တဲ့စောင့်ရှောက်ရေးဖွဲ့ဆိုတာရှိတယ်။ယောဂီတို့ကိုဓမ္မယုံထဲမှာလည်းစောင့်ရှောက်နေတယ်။ဈဉ္ဉံလျှောက်တဲ့နေရာမှာလည်းစောင့်ရှောက်ပေးနေတယ်။အဲလိုစောင့်ရှောက်ပေးတဲ့ပုဂ္ဂိုလ်ဟာယောဂီရဲ့အနေထားကိုကြည့်ပြီးတော့တတိပေးတယ်။အဲဒီလိုဟာလေးတွေရှိပါတယ်။နောက်ဘုန်းကြီးတို့အခုနွေရာသီကြောင်းပိတ်တဲ့ရာသီမှာဆိုရင်ဘုန်းကြီးရိတ်တံမှာ ကျောင်းသူကျောင်းသားလေးတွေတရားရည်တာဝင်ကြတယ်ကျောင်းပိတ်ရသည်လေးမှာအဲ့ဒီထဲမှာအထူးအားဖြင့်ဘုန်းကြီးတို့မြန်မာနိုင်ငံရန်ကုန်မြို့မှာအင်မတန်ထင်ရှားတဲ့လာတာနှင်းဆိုတဲ့မြို့သမီးကျောင်းအဲ့ဒီမြို့သမီးထက်တန်းကျောင်းကဘုန်းကြီးရိပ်တာမှာကျောင်းပိတ်တိုင်းကျောင်းပိတ်တိုင်းတိလန့်ရှင်ဝတ်တာ25ချိန်ရှိသွားပြီဒီနေ့ဆိုရင်25နှစ်ရှိသွားပြီ အဲ့ဒီကနေပြီးတော့တရားဝင်ပြီးတော့ဒီမှာအမေရိကရောက်အင်္ဂလန်ရောက်တဲ့ပုဂ္ဂိုလ်တွေလည်းများစွာရှိနေပြီပြန်လာတဲ့ခါမှာဆိုရင်လည်းပဲရည်တနာပြီးတော့အထုတ်ကြပါတယ်အဲ့ဒီเจ้าကအင်တန်စီကန်းကြည့်တဲ့เจ้าဆိုတော့เจ้าသူလေးတွေတရားသင်္ဍရှင်ဝတ်ပြီးဆရာမ10ယောက်စောင့်ရှောက်ပါတယ်ဆရာမ10ယောက်စောင့်ရှောက်ပါတယ် 10ယောက်ကိုတယောက်နှုံးနဲ့ထိန်းသွားတယ်စောင့်ရှောက်သွားတယ်အဆောင်မှာနေတဲ့ခါမှာလည်းစူးစူးညံ့ညံ့မဖြစ်အောင်စောင့်ရှောက်ပေးတယ်တရားထိုင်တဲ့နေရာမှာလည်းပဲတဏှာကြီးကောင်းကောင်းလေးထိုင်ရှုမှတ်လို့ရအောင်ဘေးကစောင့်ရှောက်တယ်ဒီဘက်ထိတ်ကယောဂီကို10ယောက်တန်း10ယောက်တန်းတန်းပေးတယ်အဲတန်းပေးတဲ့ခါမှာအဲ့ဒီမှာဆရာမကြီးကထိတ်ကနေပြီးတော့စောင့်ပြီးသူတို့ဆရာလေးတွေသူတို့ယောဂီလေးတွေကြည့် အဲ့ဒီမှာယောဂီကမျက်စိဖွင့်ကြည့်ပြီးဆိုရင်ဟိုကြည့်ဒီကြည့်ကြည့်လိုက်ရင်ဆီယမလက်ညှိုးလေးထောင်လိုက်တာနဲ့ဟိုကမျက်စိလေးပြုတ်စုမိတ်သွားအဲ့ဒီမှာမျက်စိလေးမှိတ်ပြီးတော့ဒီခါလေးကိုယ်လေးငြိမ်သွားပြန်တယ်အဲ့လိုနေတာမျက်စိကမဖွင့်ရဘူးဝေဒနာတွေတက်တော့ကလေးတွေဆိုတော့ညောင်းတော့လည်းပဲနာယီမြန်မြန်ပြည့်စေချင်တာပေါ့နာယီမြန်မြန်ထိုးစေချင်တော့နာယီလေးကြည့်ချင်တာပေါ့ကြည့်ချင်တော့ဟိုကဆီယမ စောင့်နေတာဆိုတော့မျက်စိကဖွင့်လိုက်ရင်ဆီယမမြင်သွားရင်လက်ညှိုးလေးနဲ့ထောင်လိုက်တယ်မှတ်လိုက်တာပေါ့လေအဲ့လိုဆိုတော့ကလေးတွေကလည်းပဲပါပါလေအဲ့ဒီမှာဆီယမကညာဘက်ကထိုင်နေတယ်ဆိုရင်ညာဘက်မျက်စိပိတ်ပြီးဘယ်ဘက်မျက်စိလေးဖွင့်ကြည့်တယ်တစ်ဖက်ပိတ်တစ်ဖက်ပွင့်လေးနဲ့ဘယ်ဘက်ကဆီယမကစောင့်နေရင်ဘယ်ဘက်မျက်စိလေးမိတ်ပြီးညာဘက်မျက်စိလေးဖွင့်ကြည့်တယ်သူတို့ကလေးတွေကဒါလိုပါတယ် အဲ့ဒီလိုနဲ့ကြည့်တယ်နောက်ပြီးတော့လည်းပဲဒီယောဂီကလေးလေးတွေဆီယမတွေကဘေးကနေပြီးတော့စောင့်နေတော့ပူပြီးတော့ကြိုးစားရတယ်သူတို့မှာအဲ့ဒီတရားတစ်ချိန်ဖြုတ်ပြီးဖြုတ်ပြီးဆိုရင်နာရီကတင်းတင်းထိုးလိုက်ဖြုတ်ပြီးတခါရဲ့ကုန်းပြီးတော့ဥသုံးငိန်ချတယ်ချပြီးတာနဲ့ဘေးမှာချတဲ့ရေပလင်းကိုဖွင့်ပြီးကိုကိုနဲ့မော့တော့လာဒါနဲ့ဘုန်းကြီးကမေးတယ် ရေတွေကလည်းတောက်လှကြည်လားလို့ဘုန်းကြီးကမေးတော့အဲ့ဒီမှာယောဂီသီလရှင်ကလေးမလေးကမောလိုက်တာတဲ့မောလိုက်တာတဲ့ဒါနဲ့ဘုန်းကြီးကထိုင်းနေရတာပဲမောသေးလားဆိုတော့စိတ်တွေကထွက်တော့လိုက်ဖမ်းနေရတာကဲဘုန်းကြီးတို့ယောဂီများဒါဟုတ်သလားမဟုတ်ဘူးလားတကယ်စိတ်ကိုရှုမှတ်နေရတဲ့ပုဂ္ဂိုလ်စိတ်ထွက်တိုင်းစိတ်ကိုဖမ်းနေရအဲ့ဒီစိတ်နောက်ကိုလိုက်ဖမ်းနေရတော့မောတော့တာ တချို့ပုံကိုယ်တွေဆိုရင် မောလို့တခါချွေးတွေပါတောင်ထွက်လာဒါကြောင့်ကြစိုက်ပြီးတော့အာထုံနေတဲ့ပုံကိုယ်မှာအဲ့လိုပဲမောတာဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားရှုမှတ်တဲ့အခါမှာအဲ့လိုခန္ဓာကိုယ်အောက်ပိုင်းလေပိုင်းကလည်းဝေဒနာတွေဖြစ်ဒီဝေဒနာတွေကလည်းမလွန်မြောင်းနိုင်မှတ်လေတိုးလေတိုးအဲ့ဒီမှာစိတ်တွေကလည်းဟိုရောက်ဒီရောက်နေရောက်ရဲခတ်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားအထုတ်နေရတာကိုယ်ရောမဆင်းရဲဘူးလားစိတ်ရောမဆင်းရဲဘူးလား ကိုယ်ရောစီရောဆင်းရဲတာကိုဒါဒုက္ခဒုက္ခတဲ့တရားနှစ်ချက်ဆင့်၍တဲ့အနဲ့ထင်ရှားသည်တဲ့အဲ့ဒီမှာဒုက္ခဒုက္ခဆိုပြီးတော့မြတ်စွာဘုရားကကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲတယ်တဲ့နောက်တကဝိပရိနာမဒုက္ခဘာဒုက္ခလဲလဲဝိပရိနာမဒုက္ခဆိုတာကဘုန်းကြီးတို့ခန္ဓာကိုယ်ကဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဒုက္ခ အခုဒီနေ့ယောဂီတို့ဟိုဘက်လှည့်ရဒီဘက်လှည့်ရဟိုလိုပြင်ရဒီလိုပြင်ရဖြစ်နေတဲ့ဒုက္ခဟာဝိပရိနာမဒုက္ခကိုတယ်ခန္ဓာကိုယ်ကဖောက်ပြန်ပြီးဆင်းရဲတာဘာကဖောက်ပြန်ပြီးဆင်းရဲတာ ਨੇ ခန္ဓာကိုယ်ဖောက်ပြန်ပြီးဆင်းရဲနေတာဒါဝိပရိနာမဒုက္ခကိုတယ်ဒီဒုက္ခလည်းဘုန်းကြီးတို့ယောဂီများကတွေ့နေရတယ်ယောဂီတိုင်းယောဂီတိုင်းဟာဒီဝေဒနာပဲအဲ့လိုဝေဒနာတွေဖြစ်နေတယ်စပြီးတော့တမာတိထူထောင်စားဖြစ်တဲ့အတွက်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 ဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတာကိုဘာဒုက္ခလို့ခေါ်တယ်။ဒီကနေ့ဘုန်းကြီးတို့ဒီမှာဓမ္မနန္ဒဝိဟာရကျောင်းတိုက်ကိုလာပြီးတော့မာသတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်နေတဲ့ယောဂီများဒီဒုက္ခအလုံးထဲမှာ ဟောဒီသင်္ခါရဒုက္ခကို မြင်အောင်ကြည်ရမှာ။ဘာဒုက္ခကိုမြင်အောင်ကြည်ရမှာလဲ။သင်္ခါရဒုက္ခကိုမြင်အောင်ကြည်ရမှာ။ တချို့ကလေခန္ဓာကိုယ်ကခါဖောက်ပြန်လို့ဆင်းရဲခါရီနာဒူရီနာဒူရီကြိုက်ခါရီကြိုက်နေမနေနိုင်မထိုင်နိုင်ဖြစ်အဲဒီလိုမနေနိုင်မထိုင်နိုင်ဖြစ်လို့ဆင်းရဲတာကိုအမလီဒီဆင်းရဲကြီးကို မလိုချင်တော့ပါဘူးအမေဒီဆင်းရဲကြီးကို မလိုချင်တော့ပါဘူးတဲ့တကယ်ဆင်းရဲကဒီဆင်းရဲမဟုတ်ဘူးသင်္ခါရဒုက္ခရဲ့ဆင်းရဲကမှတကယ်ဆင်းရဲ အခုတရားရှုမှတ်လို့တရားရှုမှတ်အထုတဲ့ပုဂ္ဂိုလ်ဟာဒုက္ခကိုမြင်အောင်ရှာကြည့်တဲ့အခါမှာဒီသင်္ခါရဒုက္ခကိုမြင်အောင်ကြည့်ရမှာအဲ့ဒီသင်္ခါရဒုက္ခမြင်ဖို့ဆိုတာအနိစ္စ అను ပဒနာဉာဏ်ပေါ်မှာဗာဉာဏ်ပေါ်မှာလေအနိစ္စ అను ပဒနာဉာဏ်ပေါ်ပြီဆိုတော့အနိစ္စဆိုတာမြဲတာလားမမြဲတာလားမမြဲတာဘယ်အာယုံပဲရှုရှုရှုတဲ့အာယုံတိုင်းအာယုံတိုင်း မြင်ခိုင်းမှမြင်တာလေးရှုလိုက်လေဟိုးမြင်စရာအစင်ရောမြင်သိစေရောဖြစ်ပြီးဖြစ်ကြားစရာအတန်အာယုရှုလိုက်လေပဲအတန်အာယုရောကြားသိစေရောဖြစ်ပြီးဖြစ်အနံ့အာယုရှုပြန်တော့လေဟိုးအနံ့ရောဒီမှာနံသိစေရောဖြစ်ပြီးဖြစ်အကုန်လုံးအဲ့ဒီတိုင်းပဲမြင်ခိုင်ကြားခိုင်နားခိုင်စားခိုင်ဒီတိုင်းပဲဟိုမိမိခန္ဓာကိုရှုနေတယ်ဖောင်းနာပိန်နာလေးရှုတယ်ဆိုရင်ဟိုကဖောင်းနာလေးပေါ်လိုက်မှန်လိုက်ပြက်လိုက်ပိန်နာလေးပေါ်လိုက်မှန်လိုက်ပြက်လိုက် ပူတာလေးပေါ်လိုက်မှန်လိုက်ပြက်လိုက်လှုပ်တာလေးပေါ်လိုက်မှန်လိုက်ပြက်လိုက်တိုင်းတာတောင်းတာလေးပေါ်လိုက်မှန်လိုက်ပြက်လိုက်နားမှာအတန်အာယုံလေးကြားလာရင်ကြားတယ်ရှူလိုက်ပြက်လိုက်နှာခေါင်းမှာအနက်အာယုံလေးဝင်လာရင်နမ်းတယ်ရှူလိုက်ပြက်လိုက်အကုန်လုံးဟာရှုသည်မြအာယုန်တိုင်းအာယုန်တိုင်းကိုမမြဲတဲ့သဘောကို တွေ့ပြီဆိုရင်အနိစ္စ అను ပတနာဉာဏ်ပေါ်နေပြီ။ပညာပေါ်နေပြီနဲ့။ အဲ့ဒီလိုမမြဲတာကိုသိနေပြီဆိုတော့ရှုတိုင်းရှုတိုင်းဟာဘယ်အာယုံမဲရှုရှုမမြဲတာကြီးတဲ့တွေ့နေရတဲ့အခါကဏ္ဍကြတော့မှဩဒီခန္ဓာကိုယ်ကြီးဟာတကယ်မမြဲတဲ့ခန္ဓာကိုယ်ကြီးပဲအပြစ်ကြီးပဲအစကဒီခန္ဓာကိုယ်ကြီးအကောင်းကြီးလို့ထင်နေတာအာကိုလောက်တဲ့ခန္ဓာကိုယ်ကြီးလို့ထင်တာအခုကြတော့အာမကိုလောက်တဲ့ခန္ဓာကြီးအပြစ်ကြီးပါလား အပြည့်ကြီးမှန်သိရင်ဒီခန္ဓာကိုယ်ပေါ်မှာ နှစ်သက်တာ တွေ့တာမျက်နှိုးတာကျင်နာတာရှိသေးရဲ့လားမရှိဘူးအကောင်းထင်လို့မျက်နှိုးနေကြတာလောကကြီးမှာအပြည့်ကြီးမှန်တာသိမိတ်ဆွေတူတယောက်ကနေပြီးတော့မိမိကိုလက်ဆောင်ပနာလေးပေးလိုက်တယ်အဲလိုလက်ဆောင်လေးပေးလိုက်တယ်ဥမာအဖြစ်နာကြီးလေးလှလှလေးပေးလိုက်တယ်အဲလိုပေးလိုက်တဲ့အခါကလည်းမျိုးမှာဒီပုဂ္ဂိုလ်ကလည်းနာကြီးလေးကလည်းလှလှလေးအကောင်းလို့ထင်ပြီးမြန်နိုးတယ် အဲမြန်လို့တယ်မြန်လို့တဲ့ခါကျတော့ကိုကဒါလေးကိုတိမ့်ထားတယ်ပြပြရရဒါပေမဲ့လို့ဩမသုံးမဲထားရင်ဖြစ်သေးပါဘူးလေဒါလေးသုံးမယ်ဆိုပြီးတော့ဟောဘူးတွေကဖွင့်ပြီးသုံးတယ်သုံးကြည့်တဲ့ခါကျတော့ပြည့်နေတဲ့သဘောတွေ့ရင်ဒီနိုင်လေးပုံမှာမြန်လို့တဲ့စိတ်ရှိသေးရလားမရှိတော့ဘူးတိမ့်တောင်မထားခြင်းဘူးလွတ်ပလိုက်ခြင်းအဲ့ဒီလိုပဲအခုခန္ဓာကြီးရဲ့ဒီမှာပြည့်နေတာကြီးတွေတွေ့နေရတယ် ဘာကိုပဲရှုရှုမြင်တာရှုလည်းဖြစ်ကြားတာရှုလည်းဖြစ်ဖြစ်ဒီသဘောကြီးတဲ့တွေ့နေရတဲ့အခါကျတော့အဲ့ဒီဖြစ်မှုပြမှုတွေကြီးတဲ့တွေ့နေရတဲ့အခါဒီမမြဲတဲ့ခန္ဓာကိုယ်ကြီးကိုတိမ့်ပိုက်ထားတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာ ချမ်းသာနေမလားဆင်းရဲနေမလားအဲ့ဒီမှာဒုက္ခအဲ့ဒီဒုက္ခကိုတွေ့တာသင်္ခါရဒုက္ခဆိုတာဒါပဲမမြဲတာကိုတွေ့မှဒီဆင်းရဲတာအဲ့ဒီဆင်းရဲကိုဘုန်းကြီးတို့ယောဂီများအခုဒီနေ့တွေ့အောင်ကြည်နေရတာ ဝိပဿနာဆိုတာမမြဲတဲ့သဘောကိုသိအောင် ရှုတာဝိပဿနာဆင်းရဲတဲ့သဘောကိုသိအောင်ရှုတာဝိပဿနာအစိုးမရတဲ့သဘောကိုသိအောင်ရှုတာဝိပဿနာဒီနေ့ယောဂီတို့ရှုနေတာဟာတမထလားဝိပဿနာလားဝိပဿနာဝိပဿနာရှုနေတယ်ဆိုရင်ရှုတိုင်းရှုတိုင်းရှုကံအာယုံရောရှုစိတ်ကလေးရော မြဲတာသိရမှလားမမြဲတာသိရမှလား ငြိမ်မမြဲတာတွေကိုသိအောင်ရှုသေချာရှုဈဉာရှောင်ရင်လည်းသေချာရှုတမန်ငါရှံငါရှုလို့တော့ဘာမှမသိဘူးထိုင်ပြီးရှုရင်လည်းသေသေးချာချာကိုယ်စိတ်လေးဘယ်မှမရောက်အောင်ရှုမှတ်တဲ့အာယုပေါ်မှာစိတ်လေးတည်မြဲနေအောင်ရှုစိတ်တည်ငြိမ်မှုတမာရီတွေအတိုင်းတန်အရတမာရီတွေအားကောင်းလာပြီဆိုရင်ဒီရှုစရာအာယုရောရှုစိတ်ကလေးရောဖြစ်ပြီးပြတ်သွားတဲ့သဘောမမြဲတဲ့သဘောကိုသေချာတွေ့လိမ့်မယ်အဲဒီလိုယောဂီပုဂ္ဂိုလ်ဟာအခုဒီမှာရှုတဲ့အခါကျတော့ဆင်းရဲတဲ့ဒုက္ခသင်္ခါရဒုက္ခကိုတွေ့တယ် အဲ့ဒီမှာဒုက္ခတရားကိုမြင်အောင်အခုရှုနေတယ်ရှုတဲ့အခါမှာဝိပရိနာမဒုက္ခတွေကအရင်ပေါ်နေတယ်အဲ့တော့ဝိပရိနာမဒုက္ခတွေကိုဘုန်းကြီးတို့ယောဂီများကရှုတဲ့အခါကျတော့ပျောက်ချင်နေတယ်ဒါပေမဲ့လို့ပျောက်ချင်တဲ့လောဘဥစည်းပြီးတော့ရှုလို့ရှိရင်ဝေဒနာကမပျောက်တဲ့အပြင်ပိုပြီးတော့သာတိုးတယ်အဲဒီတော့မတိုးလာတဲ့အခါကလည်းကြတော့ဒီပျောက်ချင်တဲ့လောဘစိတ်ကနေတဆင်စိတ်ချမ်းဒေါသတွေရောမပါဘူးလား ပန်းလာတယ်။ဒါကြောင့်မို့ဒီမှာ ဖောက်ပြန်တဲ့ဆင်းရဲပဲဖြစ်စေအဲ့ဒီဆင်းရဲတွေဒုက္ခတွေဖြစ်လာပြီးကြုံလာပြီးဆိုရင်လည်းပဲအဲ့ဒီဒုက္ခဝေဒနာတွေကိုဒီလိုရှုမှတ်မှုနဲ့ပဲလွန်မြောက်စေရမယ်။ဘာနဲ့လွန်မြောက်စေရမှာလဲ။ရှုမှတ်မှုနဲ့ပဲလွန်မြောက်စေရမယ်လေ။ဘုန်းကြီးမနေ့ကဝေဒနာနုပဒနာနဲ့စပ်ပြီးတော့ပြောခဲ့ပြီလေ။ ရှုတဲ့ခံမှာထက်ကထက်ကထက်ကထက်ကဆင်းရဲတဲ့ဒုက္ခဝေဒနာလေးပေါ်လာရင်အဲ့ဒီဒုက္ခဝေဒနာလေးရှုနေုံပဲထက်ကထက်ကထက်ကထက်ကရှုတဲ့အခါကလည်းကြတော့ရှုစိတ်ကလေးကအဲ့ဒီဝေဒနာလေးပေါ်မှာပဲမြဲနေပြီဆိုတော့ပြင်းညက်ဆိုတဲ့ခန္ဓာကိုယ်တရားနေပျောက်သွားပြီခြေတော်ဆိုတဲ့ပညာတရားပျောက်သွားပြီဒူးဆိုတဲ့ပညာတရားပျောက်သွားပြီခါဆိုတဲ့ပညာတရားပျောက်သွားမရှိဘူးဥမာအဖြစ်တချို့ပုဂ္ဂိုလ်ခေါင်းကိုက်တယ် ခေါင်းကိုက်နေတဲ့ကံမှာဘယ်လိုရှုရမလဲလို့ပြောတယ်အဲ့ဒီကိုက်တဲ့နေရာလေးကိုပဲစိတ်ဆိုင်ပြီးရှုတကယ်လို့မိမိကကြိုက်တဲ့အာယုံကြိုက်တဲ့ပုံမှာစိတ်အာယုံစိုက်တယ်စိုက်လို့မရရင်လက်ကလေးနဲ့ပါအဲ့ဒီနေရာလေးကိုထောက်ထားလိုက်။ခေါင်းကကောက်ရင်နှထင်းကကြိုက်တယ်ဆိုရင်အဲ့ဒီနှထင်းနေရာလေးကိုဒီလိုလက်ကလေးနဲ့ထောက်ထားလိုက်။အဲ့ဒီလိုထောက်ပြီးတော့အဲ့ဒီနေရာလေးကိုစိုက်ပြီးတော့ရှုနေကြည့်လိုက်။ရှုနေတဲ့အခါပထမတော့ခေါင်းကြီးကြိုက်နေတာ။တဒိမ့်ဒိမ့်နဲ့ထိုးနေတာ နောက်ကြတော့ယောဂီရဲ့ဉာဏ်ထဲမှာစိတ်တည်ငြိမ်မှုအားကောင်းလာတဲ့အခါကျတော့ကောင်းဆိုတဲ့ပညာတရံပြောက်ပြီးတော့အဲ့ဒီမှာ ခိုက်တာလေးရရှုတိနေတာလေးရခိုက်တာလေးရရှုတိနေတာလေးဒါပဲခိုက်တာလေးကယုရှုတိနေတာလေးကနံဒါပဲခံစားနေတာလေးကနံဒါပဲရှုနေနံပဲအဲ့ဒီမှာဆက်လက်ပြီးတော့ရှုရင်ဘုန်းကြီးမနေ့ကပြောခဲ့တယ်နိအဲ့ဒီဟာလေးကိုဆက်ပြီးတော့ရှုတစ်ချက်ချင်းရှုတဲ့အခါမှာဟိုကနာတာလေးပေါ်လိုက်မှန်လိုက်ပြောက်သွားလိုက် နောက်တစ်ခါနာမှုအတိတ်ကလေးပေါ်လာလိုက်မှန်လိုက်ပျောက်သွားလိုက်နာတာလေးရောမှတ်သိစိတ်လေးရောအဲ့ဒီမှာဒီဝေဒနာလေးရဲ့ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေဒီတိုင်းပဲတွေ့နေတာပဲအဲ့ဒီတိုင်းလေးတွေ့နေရကနေပြီးတော့ဆက်ပြီးရှုလို့တိစိတ်တည်ကြည်ဥတမာရီတွေအားကောင်းလာလို့ရှိရင်အားကောင်းတဲ့အလျောက်ဝေဒနာဟာတဖြည်းဖြည်းဝေဝေဝေဝေတေးတေးတေးတေးသွားပြီးနောက်ဆုံး အဲ့ဒီအသေးလေးကနေပြီးရှုမှတ်နေစဉ်မှာပဲလုံးဝချုပ်ပြောက်သွားတယ်။အဲ့ဒီမှာဆင်းရဲတဲ့ဒုက္ခဝေဒနာတွေချုပ်ငြိမ်းသွားတယ်။တကယ်ရှုအားကောင်းကောင်းနဲ့ရှုရင်အဲ့ဒီဝေဒနာတွေချုပ်ငြိမ်းနိုင်သလားမချုပ်ငြိမ်းနိုင်ဘူးလား။ချုပ်ငြိမ်းနိုင်တယ်။ကိုယ့်ဘက်ကတော့တတိအားတမာရီအားတွေအပြည့်အဝရှိဖို့တော့လိုတယ်။ကိုယ့်ဘက်ကတတိအားတမာရီအားမရှိရင်ဘလို့မှမရနိုင် ကိုယ့်ဘက်ကအားရလို့တယ်အားလို့တဲ့အခါမှာဘုန်းကြီးမနေ့ကပြောခဲ့တယ်တတအားဝရိယအားတတိအားတမာရီအားပညာအားအဲ့ဒီဘုံ၅ပါးဥစည်းပြီးတော့ကြိုးစားရှုမှတ်ရင်အဲ့ဒီဝေဒနာတွေဟာရှုမှတ်နေရင်ပဲဝေဒနာတွေအကုန်ဆုံးချုပ်ပြောက်သွားတယ်ဥပမာအဖြစ်ပြောရရင်ဘုန်းကြီးတို့ဒီဥဒယဘယဆိုတဲ့ပြစ်မှုပြက်မှုကိုသိတဲ့ဉာဏ်လောက်ရောက်သွားပြီဆိုရင်အဲ့ဒီဝေဒနာကိုယောဂီပုဂ္ဂိုလ်ဟာသိခံပြီးရှုနိုင်လာတဲ့အဆင့်ရတယ် အဲ့ဒီကြတော့ယောဂီပုဂ္ဂိုလ်ဟာတဏှာကြီးလောက်ထိုင်နေတယ်ဒီဥရိယဗျာညာလောက်ရောက်နေတဲ့ပုဂ္ဂိုလ်ဟာပြောင်းတာရွှေ့တာပြင်တာဘာမှမရှိတော့အဲ့ဒီပြောင်းတာရွှေ့တာပြင်တာမရှိတော့ဘူးဆိုတဲ့ကူကဝေဒနာကိုရှုနိုင်တာလားမရှုနိုင်တာလားရှုနိုင်တာတခါတရံမှာအဲ့ဒီဝေဒနာကိုမရှုဘဲတောင်းလေးလေးကိုပြစ်ထားလိုက်တယ်ကိုရှုခံလေးနဲ့ကိုပဲအချိန်လေးရတခါနဲ့သူ့ဟာသူအာယုံမစိတ်လေးနဲ့ပဲဒီပုံမှာပဲ မြဲပြီးတော့ခန္ဓာကိုယ်ကြီးကပေါ်နေတယ်လို့ကြွနေတယ်လို့မြင့်နေတယ်လို့အဲ့ဒီတိုင်းဖြစ်ပြီးတော့ဝေဒနာတွေကလုံးဝချုပ်ငြိမ်းနေတယ်အထူးအဖြင့်သင်္ခါရုပ္ပခဉာဏ်များရောက်နေပြီဆိုရင်အဲ့ဒီသင်္ခါရတရားတွေကိုလေးလေးယူရှုထားနိုင်တယ်ဘာလို့ထားနိုင်လဲလေးလေးယူရှုထားနိုင်တယ်နိဝေဒနာကိုခွာထားနိုင်တယ်ပေါ့ဗျာဘုန်းကြီးတို့အခုဒီမှာ ကျမ်းဂန်များမှာအဲ့ဒီဝေဒနာနဲ့ဆက်ပြီးတော့ဆင်းရဲတဲ့ဒုက္ခဝေဒနာကိုရှုတာနဲ့ရှုရင်းနဲ့တရားဒုတိရရှိသွားတဲ့တာရကတွေရှိပါတယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတိတ်တဇူလတိတ်တမဟာတိတ်တဆိုတဲ့ညီနောင်နှစ်ဦးအဲ့ဒီမှာမဟာဒိဋ္ဌကမြတ်စွာဘုရားရဲ့တရားတော်ကိုနာရပြီးတော့ယဟန်ပြုခြင်းတဲ့အခါကျတော့ညီဖြစ်တဲ့ပုဂ္ဂိုလ်ကိုခွင့်တောင်းတယ်။ညီဖြစ်တဲ့ပုဂ္ဂိုလ်ကအင်းအောင်တယ် ခင်မဖြစ်တဲ့ပုဂ္ဂိုလ်သူတို့ကိုခွင့်တောင်းတယ်ညီနဲ့ခင်မကလည်းဒီအကိုကြီးကိုပဲအကိုရတော့ခွင့်မပြုနိုင်ဘူးသို့တော့ဘလို့မှတားလို့မရနိုင်တဲ့အတွက်ကြောင့်ခွင့်ပြုလိုက်ရအဲ့ဒီအချိန်မှာမြတ်စွာဘုရားထံသွားရဟန်းပြုမြတ်စွာဘုရားထံကကမ္မထံယူကမ္မထံယူပြီးတဲ့အခါကျတော့အဲ့ဒီမှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တခါလေသင်္ကန်းကြောင်းရှာရှာပြီးတော့အဲ့ဒီမှာတရားအထုတ်တယ် မိမိတွေသင်လျော်တဲ့နေရာလေးရတဲ့အခါကျတော့သင်္ကန်းကြောင်းလေးရှင်းလင်းပြီးတော့အဲ့ဒီမှာနေပြီးတရားအထုတ်အဲလိုအထုတ်လာလိုက်တာနှစ်ပေါင်းတောင်မှအတော်ကြာလာတယ်အဲ့ဒီမှာအိမ်မှာညီနဲ့ခင်မဖြစ်တဲ့ပုဂ္ဂိုလ်ကကိုယ့်လက်နဲ့ကိုယ်သုံးရပြီဆိုတော့ခင်မဖြစ်တဲ့ပုဂ္ဂိုလ်ကစိတ်ကတမျိုးပြောင်းသွားတယ်တကယ်လို့များခဲအိုကြီးပြန်လာလို့ရှိရင်ဒီပစ္စည်းတွေခဲအိုကြီးဥဆောင်ရင်ငါတို့ကလက်လက်ဖြန့်ခံပြီးသုံးရမယ်လက်ဝေခံနဲ့သုံးရမယ် အခုလိုကိုသုံးကျင်တယ်လို့သုံးလို့မရတော့အဲ့တော့ခဲကိုကြီးကိုဘယ်လိုကြံရပါမလဲမတော်လို့များသာသနာမပြောလို့ထွက်လာရင်ခက်တွေ့လိမ့်မယ်ဒီတော့ခဲကိုကြီးမရှိမှပဲအေးမယ်ဆိုပြီးတော့အဲ့ဒီမှာလူသားသမားတွေနဲ့အခါကျင်းငွေပေးပြီးတော့အဲ့ဒီခဲကိုကြီးဖြစ်တဲ့မဟာဒိဋ္ဌကိုရောကြီးကိုသွားပြီးတော့လှုပ်ကြံခိုင်းတာအဲ့ဒီမှာကိုသားဓမြတွေကလည်းပဲမဟာဒိဋ္ဌထံရောက်ရောက်တဲ့အခါကျတော့မဟာဒိဋ္ဌမထေရတကားတို့ဘာများလိုအပ်လို့လဲဆိုတော့ အရှင်ဘုရားအသက်ကိုလိုအပ်လို့လာတာပါဆိုတော့အဲ့မှာဒီမဟာဒိဋ္ဌကိုရောဤတရားတွေအထုတ်လာခဲ့တာလည်းပဲ12နှစ်တိုင်တိုင်ရှိသွားပြီဘယ်နှစ်နှစ်ရှိသွားပြီလဲပါရမီမပြည့်စုံသေးတဲ့အတွက်အခုချိန်ထိအောင်တရားမရဘူးမကြိုးစားလို့မဟုတ်ဘူးကြိုးစားတယ်တိုးထဲမှာဧကစားတွေတပါးတည်းပဲတခါလေတရားကိုကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်ပဲဒါပေမဲ့ပါရမီမပြည့်စုံသေးလို့မရဘူးအဲ့ဒီမှာငါ့မှာလည်းပဲ အာကိုလောက်တဲ့တရားသူမရသေးဘူးဆိုလိုရင်းကတော့သောတာပန်လောက်တော့မဖြစ်သေးဘူးပေါ့အပယ်လွတ်နိုင်လောက်တဲ့အာကိုလောက်တဲ့ဉာဏ်ဓူးတွေငါမှမရသေးဘူးငါမှတညတာလောက်တော့တရားအထုတ်ခွင့်ပြုပါဦးတောင်းဆိုတဲ့အခါကျတော့ကိုသားသမီးတွေကဘာအမခံချက်ပေးနိုင်လဲတကယ်လို့ထွက်ပြေးလို့ရှိရင်လွတ်သွားရင်တို့ရတဲ့ရလိုက်တဲ့အခါကျင်းဝင်မရဘဲနေမှာဆိုလို့ အဲ့လိုဆိုရင်ငါအမခံချက်ပေးပါမယ်ဆိုပြီးတော့အဲ့ဒီမှာကျောင်းရဲ့လှေကားအဖြစ်နဲ့သုံးတဲ့ကျောင်းလေးရဲ့အောက်မှာချထားတဲ့ကြောက်တုံးကြီးအဲ့ဒီမှာဆင်းပြီးတော့ခြေတော်နှစ်ချောင်းကိုဆင်းပြီးတော့အဲ့ဒီကြောက်တုံးကြီးမပြီးတော့အဲ့ဒီမှာဒူးရင်းကနေပြီးတော့ရိုက်ချိုးလိုက်တယ်ရိုက်ချိုးလိုက်တဲ့အခါဒီနေရာကကိုရွှေ့လို့မရတော့ထွက်ပြေးဖို့နေနေတန်တန်အဲ့ဒီမှာပြင်းထန်တဲ့ဝေဒနာခံစားရတယ်ဒါငါရဲ့အမခံချက်ပဲငါဘယ်မှမပြေးနိုင်တော့ပါဘူးဆိုမှ ကိုသားရမြများကယုံကြည်ပြီးတော့ဟိုခလန်းလန်းမှာမိဖို့ပြီးမိလုံရင်ဆောင်အဲ့ဒီမှာသူ့မှာတေခြင်းတရားကနိကပ်နေပြီတရားရရမရရမနဲ့အာယုန်တည့်ရင်ဘာဖြစ်မှာလဲအသေးသက်ခံရတော့မယ်အဲ့လိုဆိုတော့သူ့မှာ တရားက လွဲပြီးတခြားအားကိုးစရာများရှိသေးလားလုံးဝမရှိတော့တရားပဲအားကိုးစရာဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားအထုတ်တဲ့ခံမှာဒီတေခြင်းတရားလေးကို အနိကနှလုံးသွင်းရတယ်အနိကနှလုံးသွင်းရတယ်ငါသည်မုတ်ချတရားမြည်ချိန်ပိုင်းသာလိုတော့သည်ဆိုတာအနိကနှလုံးသွင်းရအခုသိချင်းတရားကအနိကနေပြီဆိုတော့တရားမှလွဲပြီးတခြားအာကိုစရာမရှိတော့ကြိုးစားပြီးတော့အားထုတ်တယ်ထင်ရှားရပေါ်ရရှုသွားမယ်ဆိုရင်လည်းဝေဒနာတွေကထင်ရှားတယ်အဲ့လိုထင်ရှားပြီးတော့ဒါတွေရှုရင်းရှုရင်းနဲ့ခန္ဓာကိုယ်ပေါ်လာလေးတွေရှုရင်းနဲ့အဲ့ဒီမှာတတိယသမารိအားတွေကောင်းလာပါလိမ့်မယ် အဲ့ဒီလိုတတိအားတမာတိအားကြီးကောင်းလာတဲ့အခါကလည်းကြတော့မှသူဝေဒနာကိုခွာတယ်ဝေဒနာကိုခွာတယ်ဆိုတာဘုန်းကြီးတို့ဝေဒနာကိုမရှုတော့ဘဲနဲ့လိလိပြုထားတဲ့သဘောပါပဲဝေဒနာဝိခံဘိတဝါထေရတဝေဒနာဝိခံဘိတဝါတီလံပစ္စဝခတောပရိသုဒ္ဓံတီလံနေတ္တယပိတိပါမောဇံဥပ္ပစီလို့ဒီလိုဖွင့်ပြထားတယ် ဝေဒနာဝေဒနာကိုဝိခံဘိတုံဟာခွာ၍ထေရတတိတ်တမထေအားတဲ့တိလံပစ္စဝခတော်တိလကိုဆင်ကျင်တော်တဲ့ဟောဝေဒနာကိုသူခွာလိုက်တယ်ဝေဒနာကိုခွာလေဆိုတာမရှုပဲဝေဒနာကိုလေးလေးရှုလိုက်တယ်ဥပေက္ခပြုလိုက်တယ်အဲ့ဒါကိုဝေဒနာကိုဥပေက္ခပြုထားပြီးတော့မိမိတိလကိုဆင်ကျင်တယ်တိလံတိလကိုပစ္စဝကတော်ဆင်ကျင်သောတိတ်တတော်မထေအား ရိသုဒ္ဓစင်ကြယ်သောသီလံသီလကိုနေတာယအမိပြု၍မိမိရဲ့သီလကိုဆင်ခြင်လိုက်တဲ့အခါကလည်းကြတော့ယခုသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ယခုချိန်တည်အောင်သီလတွေကကျိုးတာပေါက်တာကြောင်နာကြတာဆွမ်းနာခွက်တာမရှိဘူးစင်ကြယ်နေတာတွေ့ရတော့အဲ့ဒီဒိဋ္ဌမထေရရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားအဲ့ဒီဝမ်းသာမှုဆိုတဲ့ပီတိတွေဖြစ်လာတယ် အဲ့ဒီမှာသီလစင်ကြယ်နေပြီငါမှသီလတွေစင်ကြယ်နေပါလားပီတိဖြစ်တယ်အဲ့ဒီပီတိမှတဆင့်တခါဝိပဿနာရှုတာဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာစိတ်လေးကိုပြန်ရှုတယ်အဲ့လိုရှုရင်းကနေပြီးတော့မှမိမိရဲ့ခန္ဓာကပေါ်လာတဲ့အာယုန်တွေရှုရင်းနဲ့ဝိပဿနာဉာဏ်နဲ့မဉာဏ်နဲ့စဉ်စဉ်တက်ပြီးတော့ကိလေသာအာသောကုန်ခံပြီးယဟန္တာမထေရကြီးဖြစ်သွားတယ်ယဟန္တာမထေရကြီးဖြစ်သွားတယ်ယောဂီတို့ဒါကြောင့်မို့ဝေဒနာကိုရှုတဲ့အခါမှာတဲ့ ဒီတိတ်တမထေရဲ့ဒီတက်ရိုက်ဟောထားတဲ့နေရာမှာတော့သီလကိုဆင်ခြင် ပြီးတော့မှစင်ကြယ်တဲ့သီလအခြေခံပြီးပီတိဖြစ်အဲ့ဒီပီတိမှတဆင်ရှုသွားတာပီတိမှတဆင်ဆက်ပြီးရှုသွားရင်ကနေပေါ်ရာကိုရှုသွားတာဒါကတခုတစ်မျိုးပေါ့တစ်နည်းပေါ့နောက်တစ်နည်းဘုန်းကြီးတို့ထက္ကရာဆရာဖွင့်ပြတာ ဝေဒနာဝိခံဘိတဝါတိယထဥပ္ပန္နဒုက္ခဝေဒနာအနုပတ္တိတဝါတဲ့ဝိပဿနာအာရဘိတဝါဝေတိပฏิပန္နာယဝိပဿနာယတံဝေနောတိတဝါလို့ဒီလိုဖွင့်ပြတာဝေဒနာကိုခွာ၍ဆိုရမှာတဲ့ဝေဒနာဝိခံဘိတဝါတိဝေဒနာကိုခွာ၍ဆိုရမှာယထဥပ္ပန္နပြင်းထန်စွာဖြစ်မြဲတိုင်းသောဒုက္ခဝေဒနာဒုက္ခဝေဒနာကို အနုဝတ္တိတဝါတဲ့အဆက်မပြတ်ရှု၍အဆက်မပြတ်လိုက်၍ဝိပဿနာဝိပဿနာကိုအာရဘိတဝါအားထုတ်၍ဟောဒီကြတော့ဘုန်းကြီးတို့ယောဂီများတိုက်ရိုက်ဝေဒနာကိုရှုခိုင်းတာဘယ်လိုရှုခိုင်းတာလဲတိုက်ရိုက်ဝေဒနာကိုတိုက်ရိုက်ရှုခိုင်းတာဘုန်းကြီးတို့မနေ့ကစစ်တိုက်တာနဲ့ပြောရင်သူလဲလက်နဲ့နဲ့ကိုလဲလက်နဲ့နဲ့သူလဲတထောင်တက်ပါတယ်ကိုလဲတထောင်တက်ပါတယ်ဆိုရင်ရင်ဆိုင်ပြီးတိုက်မယ် အခုဝေဒနာကိုရင်ဆိုင်ပြီးရှုတာအခုဒီနေရာမှာဖွင့်ပြတာကဒီလိုဖွင့်ပြတာဝေဒနာကိုတဲ့ဒီမှာယထာဥပ္ပန္နဖြစ်ပြဲတိုင်းတော့ပြင်းထန်စွာဖြစ်မြဲနေတဲ့ဒီဝေဒနာဒုက္ခဝေဒနာကိုအနုဝတိတဝါအစဉ်လိုက်ပြီးတော့ဝိပဿနာဝိပဿနာကိုအာရဘိတ်တဝါအာထုတ်၍တဲ့ဝေထိပฏิပန္နာယတဲ့အဲ့ဒီမှာဝေဒနာကိုတိုက်ရိုက်ရှုရင်းရှုရင်းနဲ့စောစောကဘုန်းကြီးပြောခဲ့တယ်ပြဉ္ညာတရားနေပြောက်ပြီးတော့ပရမနာသဘောပဲသိတယ် ကျင်သဘောပဲသိတယ်ထုံသဘောပဲသိတယ်အဲ့ဒီသဘောလေးတွေမြင်လာတယ်အဲ့ဒီသဘောလေးတွေမြင်ပြီဆိုရင်ယုံနာမြင်တာပဲလေဗာမြင်တာလေဗျာအမှန်သိတာလားအမှန်သိတာလားအမှန်သိတာအဲ့ဒီမှာဝိတိပฏิပန္နာရတယ်နာမရူပပရိစေတာဉာဏ်ကျင့်စဉ်ဝိပဿနာဉာဏ်ဖြင့်တဲ့ကဲနာနဲ့ယုတ်ကိုပိုင်းခြားသိတဲ့ဉာဏ်ကနေပြီးတော့အဆင့်ဆင့်အဲ့ဒီမှာတန်ထိုးတဲ့ အဲဒီမှာဆင်းရဲတဲ့ဒုက္ခဝေဒနာကိုဝေနောဒိတဝါတဲ့ပယ်ဖြောက်၍ဝိပဿနာဉာဏ်ဤအစင့်စင့်တက်သွားပြီးတော့မှဒီဉာဏ်ဤအားပြည့်လာတဲ့အခါကာလကြတော့မှအဲဒီဝေဒနာကိုပယ်ကွာသွားတယ်။အဲဒီမှာဝိပဿနာဉာဏ်ဤနဲ့ပယ်တတ်သွားတယ်။အဲလိုပယ်တတ်ပြီးတော့မှတဲ့ယဟန္တာဖြစ်သွားတယ်ဟတ္တအရဟတဘုသူဘာပုဏီရောက်တယ်တဲ့။တဏှာကတော့ဝေဒနာကိုခွာတယ်။ဥပေက္ခပြုလိုက်တယ် ပြီးတော့သီလကိုစင်ကြယ်တယ်စင်ကြယ်တဲ့သီလကိုအခြေခံပြီးတော့ဝိပဿနာပွားလိုက်တဲ့အခါကျတော့ဝိပဿနာဉာဏ်ကြီးစင်စစ်တက်ပြီးတော့မဉ္ဇဏ်ပူဉာဏ်ဆက်ရောက်မဉ္ဇဏ်စင်စစ်ပူဉာဏ်စင်စစ်ဆက်ရောက်ပြီးတော့ယန္နာဖြစ်တယ်တဏှာမှာအထကတာဖွင့်ပြထားတာကြတော့ဝေဒနာကိုခွာတယ်ဆိုတာတဲ့တိုက်ရိုက်အဲ့ဒီပြင်းထန်စွာဖြစ်နေတဲ့ဝေဒနာကိုတိုက်ရိုက်ရှုတယ်တိုက်ရိုက်ရှုပြီးအဆက်မပြတ်ရှုတဲ့အခါကျတော့မှစိတ်တည်ငြိမ်မှုတွေဖြစ်ပြီးတော့အဲ့ဒီရဲ့ဝေဒနာရဲ့သဘောမှန်နေသိလာတယ် အဲ့ဒီကနေဆက်ပြီးရှုတဲ့အခါကျတော့ဝေဒနာရဲ့ဖြစ်ပျက်တွေမြင်လာတယ်အဲ့ဒီကနေဆက်ရှုတဲ့အခါကျတော့မှဝေဒနာရဲ့အပြည့်သဘောတွေမြင်လာတယ်အဲ့ဒီဝေဒနာရဲ့အပြည့်သဘောတွေမြင်လာတဲ့အခါကလည်းကြတော့မှဒီခန္ဓာကြီးကိုမုန်းလာတယ်အဲ့ဒီမှာဆက်ရှုလိုက်တဲ့အခါကျတော့မှနောက်ဆုံးမဉ္ဇဏ်ကြီးအစဉ်စဉ်တက်သွားတဲ့အခါဟောခန္ဓာကြီးလုံးဝလွတ်သွားတယ်ခန္ဓာစဉ်ရဲ့အဲ့ဒီလိုဒီမှာ တိတ်တမထေကဝေဒနာကိုရှုရင်းနဲ့ဝေဒနာကိုလုံးဝချုပ်ငြိမ်းသွားသည့်တရားကိုရှုမှတ်နိုင်တယ် ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းတကယ်တမ်းဖြစ်ပေါ်လာတဲ့ဆင်းရဲတဲ့ဒုက္ခတွေကြုံတွေ့လာပြီဒုက္ခဝေဒနာတွေကြုံတွေ့လာပြီကိုယ်ဆင်းရဲတွေကြုံတွေ့လာပြီဆိုရင်အဲ့ဒီကိုယ်ဆင်းရဲကိုလွန်မြောက်အောင်ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းသာရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်လို့တတိအားတမာရီအားဝိပဿနာဉာဏ်အားတွေထက်မြက်လာပြီဆိုရင်ရှုတိုင်းရှုတိုင်းဟာဘယ်လိုများသိမြင်လာမလဲဆိုရင်ဓာတ်ထဲထဲနဲ့ ဘုန်းကြီးတို့သခွားသည်နုနုလေးကိုစီးနီတုံးပေါ်တင်ပြီးဓာတ်တက်တက်နဲ့တစ်ချက်လှီးလိုက်တိုင်းတစ်ချက်အဲ့ဒီမှာဟိုသခွားသည်လေးတွေကတခါလေးပြတ်ကျသွားတယ်တစ်ချက်လှီးလိုက်တစ်ချက်ပြတ်လိုက်တစ်ချက်လှီးလိုက်တစ်ချက်ပြတ်လိုက်တစ်ချက်လှီးလိုက်တစ်ချက်ပြတ်တယ်လို့ဝေဒနာကိုရှုတဲ့အခါမှာတစ်ချက်မှလိုက်ပြတ်သွားလိုက်တစ်ချက်မှလိုက်ပြတ်သွားလိုက်တစ်ချက်မှလိုက်ပြတ်သွားလိုက်နဲ့မြဲတာတွေတွေ့မလားမမြဲတာတွေတွေ့မလားအဲ့ဒီမှာဆက်ပြီးတော့သာရှုသွားရင်နောက်ဆုံး ဝိပဿနာဉာဏ်นี่အားကောင်းလာတဲ့ခါကလာကြတော့အဲ့ဒီဆင်းရဲတွေအားလုံးချုပ်ငြိမ့်ပြီးတော့အထက်အထက်ဖြစ်တဲ့ဝိပဿနာဉာဏ်นี่မဉာဏ်นี่စဉ်စဉ်တက်ပြီးတော့ကိရိတာအာသောကုန်ခန်းပြီးတိတ်တမထေရခဲ့သူယဟန္တာထိအောင်ရောမဖြစ်နိုင်ဘူးလားဗျာအေးဒါကြောင့်မို့မိမိတို့ကိုဆင်းရဲတွေလည်းပဲဒီသတိပဋ္ဌာန်တရားကိုရှုရင်ချုပ်ငြိမ့်နိုင်သည်တဲ့မြတ်စွာဘုရားကတဏ္ဍာလောက်နဲ့တော့ချုပ်ငြိမ့်ပါမလား တဏ္ဍန်လောက်ကြိုးစားယုံနေတော့လုံးဝမရသေးဘူးဟိုဘက်ဒီဘက်ကတော့ဘုန်းကြီးတို့ကလေးတုန်းကကြက်ကိုတန်ကစားတယ်လို့လှည့်နေရမယ်သာအောင်မေတော့တကယ်ကိုသိခံမှုနဲ့ဇွဲကောင်းကောင်းနဲ့ကြိုးစားသွားရင်တော့ဒီဝေဒနာတွေအလုံးချုပ်ငြိမ့်နိုင်တယ်နောက်နံပါတ်5ကဒေါမနတာနာအထင်ကမာယဒေါမနတာဆိုတာစိတ်ဆင်းရဲဒေါမနတာဆိုတာဘာဆင်းရဲလဲ စိတ်ဆင်းရဲကိုဆင်းရဲတွေခြုံငိမ့်နိုင်တယ်လို့စိတ်ဆင်းရဲတွေလည်းခြုံငိမ့်နိုင်တယ်စိတ်ဆင်းရဲဆိုတာကတော့ဘုန်းကြီးတို့ယောဂီများ ကိုအလိုရှိတာတွေကိုမှမပြည့်စုံခဲ့ရင်စိတ်တွေဘာဖြစ်လာလဲဆင်းရဲတာပဲကိုအလိုတိုင်းမကြဘူးကိုအလိုတိုင်းမရရင်စိတ်ဆင်းရဲနေတာပဲအဲ့ဒီစိတ်ဆင်းရဲတွေဖြစ်ပေါ်လာရင်လည်းပဲဒီသတိပဋ္ဌာန်တရားကိုပဲအထောက်တယ်ဒီသတိပဋ္ဌာန်တရားကိုပဲရိုးရိုးသေးသေးပွားရိုးသေးသေးပွားလို့ဘုန်းကြီးတို့စိတ်တဝိတ္တုတ္တိ စိတ်တွေကရှုမှတ်တဲ့အာယုံပေါ်မှာပဲမြဲနေပြီနိဗ္ဗာန်တရားတွေကင်းနေပြီဘာဝိတက်တွေမှမဝင်တော့ဘူးဆိုရင်အဲ့ဒီယောဂီမှာစိတ်ဆင်းရဲတွေရောချုပ်ငြိမ်းနိုင်သလားမချုပ်ငြိမ်းနိုင်ဘူးလားချုပ်ငြိမ်းနိုင်တယ်လေတကယ်ချုပ်ငြိမ်းနိုင်ဖို့ကတော့ယဟန္တာဖြစ်မှချုပ်ငြိမ်းမှာဘာဖြစ်မှချုပ်ငြိမ်းမှာလဲယဟန္တာဖြစ်မှစိတ်ဆင်းရဲတွေချုပ်ငြိမ်းမှာယဟန္တာမဖြစ်သေးသမျှတော့စိတ်ဆင်းရဲတွေကလုံးဝမချုပ်ငြိမ်းသေးဘူး ယဟနာဖြစ်သည့်ထိအောင်ကြိုးစားသွားရမယ်အဲ့ဒီစိတ်ဆင်းရဲမှုဒေါမနတတရားတွေဆိုတာအဲ့ဒီမှာမိမိတို့မိသားစုထဲမှာဆိုရင်လည်းနေ့စဉ်နေ့စဉ်တခါတရံဖြစ်နိုင်တာပဲကြုံတွေ့နိုင်တာပဲစိတ်ဆင်းရဲမှုတွေဆိုတာကိုဖြစ်ချင်တယ်လို့ဖြစ်မဖြစ်လာရင်ကိုပြောတယ်လို့မရရင်စိတ်တွေကဆင်းရဲတာပဲကိုခိုင်းတယ်လို့မလုပ်ရင်စိတ်တွေဆင်းရဲတာပဲမကောင်းတဲ့အာယုံစိုးတွေတွေ့ရပြီဆိုရင်လည်းစိတ်ဆင်းရဲမှုတွေဖြစ်တာပဲ အဲ့တော့ဒီစိတ်ဆင်းရဲမှုတွေကလွန်မြောက်ခြင်းရင်တော့ဒီတရားကိုပဲရှုရမှာဘာကိုရှုရမှာလဲဒီတတိပဋ္ဌာန်တရားကိုပဲရှုရမှာပဲဒီတတိပဋ္ဌာန်တရားတိုင်ရှုမှပွားများအားထုတ်သွားရင်စိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတရားတွေအလုံးချုပ်ငြိမ်းနိုင်တယ်ဘာလို့နိုင်လဲချုပ်ငြိမ်းနိုင်တယ်ဘုန်းကြီးတို့မြတ်စွာဘုရားဟောထားတဲ့အထက်ကနေပြီးတော့ဝိသုဒ္ဓိဆိုတဲ့နတ်သားတူပါဝိသုဒ္ဓိနတ်သား အင်မတန်ဘုံတကူကြီးတဲ့နတ်သားပဲသူမှာနတ်သမီးအချွေရန်ပေါင်းတထောင်တောင်ရှိတယ်အဲဒီလိုအချွေရန်တွေအများကြီးအဲ့ဒီအချွေရန်တွေအများကြီးနဲ့ကာမဂုဏ်အာယုန်တွေဒီလိုခံစားနေတဲ့နတ်သားနောက်ကြတော့သူ့ကိုဖြစ်ပြောနေရင်ကနတ်သမီး900ကသုတိစိတ်ကျသွားတယ်နတ်သမီး900သုတိစိတ်ကျသွားတော့သူတတိယလို့ကြည့်လိုက်တဲ့အခါငါအချွေရန်တွေနတ်သမီးတွေဘယ်ရောက်ပါလဲလက်ရှာဘယ်မှမတွေ့ဘူး နတ်ပြည်၆ထပ်လိုက်ရှာတယ်ဘယ်မှမတွေ့ဘူးလူပြည်မှာရှာတယ်မတွေ့ဘူးနောက်ဆုံးကြည့်လိုက်တဲ့အခါကျတော့နတ်သမီးတွေကဘယ်ရောက်နေလဲငရဲရောက်နေတယ်အဲ့ဒီမှာဒေဦးတဲ့ရောက်အဲ့ဒီခါကျတော့မှသူဟာစိတ်ထဲမှာပင်ပန်းပြီးတော့တောကကြီးဖြစ်လာတယ်သူ့ကိုယ်သူလည်းပြန်ပြီးတော့သူ့ရဲ့အသက်အာယုသင်္ခါရပေါ့မိမိရောဘယ်လောက်ထိအောင်နေရမှာလဲ ကြည့်လိုက်တဲ့အခါမိမိနဲ့အတူကြံရှိနေတဲ့နတ်သမီး900လည်းနောက်9ရက်ဆိုရင်ဒီလိုပဲသိမယ်။သိပြီးရင်လည်းပဲအဲ့ဒီမှာအပင်ငရဲကိုပဲရောက်မယ်။အဲ့ဒီလိုဆိုတော့ဒီတဲ့ကိုသိသွားလို့ရှိရင်ဒီတဲ့အစင်တန်းမြင်းတဲ့နေရာရောက်မယ်ဆိုရင်တော့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ခြင်းဖြစ်နေမယ်။ဒီလိုမဟုတ်ဘဲနဲ့အခုဟာဒီတဲ့အစင်တန်းနေပြီးဒုက္ခရောက်ရတော့မယ်ဆိုတော့အဲ့ဒီမှာစိတ်တွေဒေါမနတာတွေဖြစ်လာတယ်။အဲ့ဒီမှာစိတ်ဆင်းရဲမှုတွေဖြစ်တော့ မိမိရဲ့စိတ်ဆင်းရဲမှုဒေါမနတာကိုဘသူကယ်နိုင်လဲလို့ကြည်လိုက်တော့မြတ်စွာဘုရားမှာလွယ်၍အခြားဘသူမှမကယ်နိုင်တဲ့အကြောင်းကိုသိတဲ့အခါမြတ်စွာဘုရားထံတခါနဲ့နတ်သမီး900နဲ့သွားတာပဲအဲဒီမှာသွားတဲ့အခါကျတော့မှသူ့ရဲ့ဒေါမနတာတွေသူဒုက္ခရောက်နေတဲ့အကြောင်းတွေမြတ်စွာဘုရားလျှောက်လို့ဒီဒေါမနတာဒီစိတ်ဆင်းရဲမှုတွေလွန်မြောက်အောင်တပည့်တော်ကိုတရားပေးပါဆိုတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာတရားတွေဟောတာပဲအထူးအဖြင့်တော့ဒီမဲခင်ရှင်ပါအရှင်တရားတွေဟောတာပဲ အဲ့ဒီမှာမြတ်စွာဘုရားဟောတဲ့တရားတွေကိုနာကနာခန္ဓာညာသွင်းပြီးတော့နှလုံးသွင်းရင်းနဲ့ပဲအဲ့ဒီနတ်သားနဲ့တကွာနတ်သမီးတွေအားလုံးနောက်ပါတွေဟာအကုန်လုံးပဲဆင်းရဲကလွတ်ပြီးတော့တခါလဲစုတည်စေကြချက်ချင်းပဲနတ်ပြည်မှာပြန်ဖြစ်ဟောနတ်သားနတ်သမီးတွေပြန်ဖြစ်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီအပုတောကတွေဒေါမနတတွေစိတ်ဆင်းရဲမှုတွေတာကြောင့်ပဲဖြစ်စေသမီးကြောင့်ပဲဖြစ်စေဟိုတနေ့ကတောကတွေလည်းပြောခဲ့ပါအဲ့ဒီတော့ ဒီစိတ်ဆင်းရဲမှုတွေဒေါမနတတွေဖြစ်ခဲ့လို့ကြုံလာခဲ့လို့ရှိရင်ဒီမိမိအားထုတ်ခဲ့တဲ့ဒီသတိပဋ္ဌာန်တရားလေးကိုပဲပြန်ပြီးတော့နှလုံးသွင်းပါပြန်ပြီးတော့ဆင်ခြင်ကြည့်ပါဒါလေးကိုနှလုံးသွင်းရှုမှတ်ရင်တခဏတာလေးကိုဟာ9မိနစ်လောက်ရှုမှတ်နိုင်ရင်9မိနစ်လောက်ဒီစိတ်ဆင်းရဲမှုတွေကလွန်မြောက်နေလိမ့်မယ်10မိနစ်လောက်ရှုမှတ်နိုင်လို့ရှိရင်10မိနစ်လောက်စိတ်ဆင်းရဲတွေကလွန်မြောက်နေလိမ့်မယ် အဲဒီတော့တဏှာကြီးရှုမှတ်နိုင်ရင်တဏှာကြီးပဲကိုယ့်အတွက်ရှုမှတ်ခိုင်ရှုမှတ်ခိုင်မှာဒီစိတ်ဆင်းရဲတွေကလွန်မြောက်နေလိမ့်မယ်အေးတကယ်တမ်းအားလုံးလွန်မြောက်ဖို့စိတ်ဆင်းရဲတွေချုပ်ငြိမ်းဖို့ဆိုရင်တော့ယဟန္တာဖြစ်တည်ထီအောင်အထုပါဘာဖြစ်အောင်အထုပါမှာလဲဒီယဟန္တာဖြစ်ပြီဆိုရင်တော့ဒီစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတရားတွေဝင်နိုင်သေးရဲ့လားကဲဆိုလိုက်ကိုဆင်းရဲကိုချုပ်ငြိမ်းလို့ ဘယ်လန်းစဉ်ကိုလိုက်ရမယ်ကိုစင်ရဲ့ကိုခြုံငိမ့်လို့တတိပဋ္ဌာန်လန်းစဉ်ကိုလိုက်ရမယ်စိတ်စင်ရဲ့ကိုခြုံငိမ့်လို့ဘယ်လန်းစဉ်ကိုလိုက်ရမယ် စိတ်ဆင်းရဲကိုခြုံငိမ့်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်ဒီတတိပဋ္ဌာန်လမ်းစဉ်အတိုင်းလိုက်နာပြီးကျင့်သုံးရင် ကိုယ်ဆင်းရဲစိတ်ဆင်းရဲတွေမချုပ်ငြိမ်းနိုင်ဘူးလားအဲ့ဒီချုပ်ငြိမ်းနိုင်ပုံလေးကိုဘုန်းကြီးကပစ္စုပန်ဝတ္ထုလေးတစ်ခုကိုပြောမယ်ပစ္စုပန်ဝတ္ထုလေးဆိုတာဘုန်းကြီးတို့အခုယောဂီတို့နေတဲ့အမေရိကန်နိုင်ငံထဲမှာပဲရှိတယ် အဲ့ဒီပြစ္ဆုတ်ပံဝတ္ထုလေးကလွန်ခဲ့တဲ့နှစ်ပေါင်း40ကျော်လောက်ကဒီအမေရိကန်နိုင်ငံမှာရှိတယ်အင်မတန်ထင်ရှားတဲ့ကမ္မထမ်းဆရာကြီးဂျိုးဆက်ဂိုစတိန်ဆိုတာရှိတယ်။အဲ့ဒီချိန်တုန်းကတော့သူကမထင်ရှားသေးဘူးတရားပြတာနှစ်နှစ်ကျော်သုံးနှစ်ခန့်ပဲရှိသေးတယ်။အဲ့လိုနှစ်နှစ်ကျော်သုံးနှစ်ခန့်ပဲရှိပြီးတရားတွေပြနေတဲ့ပုဂ္ဂိုလ်ပါ။အဲ့လိုတရားတွေပြနေရင်းနဲ့သူ့ရဲ့တရားကြီး သူညွှန်ကြားတဲ့အတိုင်းလိုက်နာပြီးအားထုတ်တဲ့ပုဂ္ဂိုလ်တွေဟာဒီစိတ်ဆင်းရဲမှုတွေလုံးဝလွန်မြောက်ကြအချုပ်ငြိမ်းကြအဲ့ဒီအခါမှာကုရုကြီးဆရာကြီးဒီတရားတွေဒီလောက်ကောင်းတဲ့တရားတွေဆရာကြီးဘယ်ကရတာလဲလို့မေးတယ်အဲ့ဒီလိုမေးတဲ့အခါမှာအဲ့ဒီဂျိုးဆက်ကိုစတိန်ကမြန်မာနိုင်ငံကရတယ်ဘယ်နိုင်ငံကရတာလဲအဲ့ဒီမှာမြန်မာနိုင်ငံကရတယ်ဆိုတော့အဲ့ဒီ ဂုရုကြီးရောရှိသေးလားဆိုတော့ရှိသေးတယ်ရှိသေးရင်ကျွန်တော်တို့အဲ့ဒီဂုရုကြီးကိုတွေ့လိုပါတယ်အဲ့ဒီမှာဂုရုကြီးကိုတွေ့လိုပါတယ်အဲ့ဒီမြန်မာနိုင်ငံကိုပို့ပေးပါဆိုတော့သူ့ရဲ့တရားစခန်းဝင်တဲ့ယောဂီ20ကျော်လောက်သူနဲ့အတူမြန်မာနိုင်ငံပါလာတယ်လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကဆိုတော့မြန်မာနိုင်ငံရဲ့ပြည်ဝင်ခွင့်ကလည်းစဉ်းစားကြည့်ပါ9ရက်ပဲရှိပါတယ်အဲ့ဒီမှာ9ရက်ပဲရှိတဲ့အခါကလည်းကြတော့သူမြန်မာနိုင်ငံရောက်တယ် ရောက်ပြီးရောက်တာနဲ့ဟိုတယ်မှာတညအိတ်လိုက်တယ်နောက်ရက်ကို မာစီရိတ်တာကိုလာတယ်အဲ့ဒီအချိန်မှာကျေးဇူးရှင် မာစီဆရာတော်ဘုရားကြီးကအထက်ညာကိုဓမ္မဒေသစာကြီးခကြီးကြွတော်မူတယ်အဲ့လိုကြွတော်မူတဲ့အချိန်ဆိုတော့ရန်ကုန်မြို့မှာမရှိဘူးမတွေ့ဘူးမတွေ့တဲ့ခါကလာကြတို့ဆိုရင်ဘယ်လိုလုပ်ကြမလဲမြန်မြန်ရောက်အောင်ဆိုရင်ဘုန်းကြီးတို့လေရင်ကိုတို့ငှားမှဖြစ်မယ်အဲ့ဒီမှာလေရင်ကိုငှားပြီးတော့အဲ့ဒီမန်းလေးကိုလိုက်တယ်နောက်တစ်ရက် နောက်တည့်ရက်မန္တလေးကိုရောက်တယ်မန္တလေးရောက်တဲ့အခါကျတော့မန္တလေးကိုရန်ကုန်ရိပ်သာကစိန်ပန်းရိပ်သာဆိုတာသွားမှာဆိုတော့အဲ့ဒီမှာစိန်ပန်းရိပ်သာကိုသွားတဲ့အခါကျတော့အဲ့ဒီမှာစိန်ပန်းရိပ်သာမှာလည်းဆရာတော်ဘုရားကြီးမရှိပြန်အထက်ရွှေဘူကိုကြွသွားပြီဆိုတော့အဲ့ဒီမှာဒီလိုဆိုရင်ဘယ်လိုလုပ်ရမလဲကျွန်တော်တို့ရက်တွေကလည်းမရဘူးမရတဲ့အတွက်ကြောင့်မို့ဆရာတော်ဘုရားကြီးကိုလည်းဒီနောက်ကပါတဲ့ပုံကိုယ်တွေကဖူးတွေ့ရမှာဆိုတော့အဲ့ဒီရွှေဘူမြို့ကိုဝေးကြီးလားဆိုတော့မဝေးပါဘူး ဒီကနေပြီးတော့3နာရီ4နာရီလောက်မောင်းရင်ရောက်ပါတယ်ဆိုတော့ကဲဒီလိုဆိုရင်ကန်းငှပေးပါဆိုပြီးအဲ့ဒီမှာကန်းငှပြီးတော့အဲ့ဒီပုံကိုယ်တွေလာကြတယ်အဲ့ဒီအချိန်မှာကျေးဇူးရှင်မာစီဆရာဘုရားကြီးသူတို့လာတဲ့အချိန်ကညနေ3နာရီလောက်ရောက်တာ3နာရီလောက်ရောက်တဲ့အချိန်မှာမာစီဆရာတော်ဘုရားကြီးကလည်းတရားဟောနေတဲ့အချိန်အဲ့ဒီမှာတရားဟောတော့မာစီဆရာတော်ဘုရားကြီးကြွလာတဲ့အချိန်ဆိုတော့တောနယ်ရဲ့တဘာဝဘယ်မှာဒီလိုကားတွေနဲ့လာနိုင်မလဲဘုန်းကြီးတို့လှဲတွေနဲ့လာကြတာပေါ့ အဲ့ဒီမှာတောရွာတွေတောရွာတွေကတခါလေလှဲတွေနဲ့လာပြီးတော့ညမှလည်းမီးမရှိပါမရှိဆိုတော့တရားပွဲကကျင်းပလို့မဖြစ်တော့နေ့မှာပဲကျင်းပပေးရတယ်ဆရာတော်ဘုရားကြီးနေ့မှာဟောပေးရအဲ့ဒီမှာနေ့မှာဟောပေးတာအဲ့ဒီမှာဆရာတော်ဘုရားကြီးရဲ့ဒီပြင်ဘက်မှာဆိုရင်လှဲတန်းကြီးလှဲလှဲတွေကြီးတယ်ပဲအကုန်လုံးကကာကာကြီးသူ့ရဲ့ဒီမှာဟိန္ဒူကာကြီးတောင်မဝင်နိုင်ဘူးသူတို့ငှားလာတဲ့ဟိန္ဒူကာကြီးအဲ့ဒီမှာထိတ်မှဝေးဝေးမှရရရပြီးတော့သူတို့ချီချင်းဆင်းလာတယ် ဆင်းလာပြီးတော့အဲ့ဒီမှာကြောင်းတိုက်ထဲကိုဝင်လာတယ်ဆိုရင်ပဲကြောင်းတိုက်ဝင်ကြီးတဝင်းလုံးမှာလူတွေနဲ့ပြည့်နေတယ်အဲ့ဒီမှာဆရာတော်ဘုရားကြီးတရားဟောနေတဲ့အချိန်လူတွေကလည်းဟိုလိုသွားလာလှုပ်ခတ်နေတာမဟုတ်ဘူးငြိမ်ပြီးတော့တရားနာနေကြတဲ့အချိန်အဲ့ဒီမှာဒီနိုင်ငံသားတွေဝင်လာလိုက်တဲ့အခါကလည်းကြတော့တောရွာကြီးထဲမှာတောကြီးထဲမှာဒီလောက်ပြည့်တတ်မြောင်များစွာကြီးမြင်ရတော့သူတို့သိအံ့ဩတယ်သူတို့ကလည်းအံ့ဩတယ်လို့မြန်မာပြည်သက်ကလည်းဒီလိုနိုင်ငံသားတွေတခါမှဒီလောက်များများကြီးမမြင်ဘူးတော့ အဲ့ဒီမှာမြန်မာပြည်သက်တွေကလည်းအံ့ဩတယ်အဲ့ဒီမှာပဲမကြမီမှာဆရာတော်ဘုရားကြီးအဲသူတို့ရောက်လာတဲ့အခါဘုန်းကြီးကစိတ်ကုံကအဖွဲ့အဖွဲ့လူကြီးတွေနဲ့ခေါ်ပြီးတော့သူတို့ကိုခိတ္တအခန့်ပေးပါဆိုပြီးအခန့်ခိုင်းထားတယ်အခန့်ခိုင်းထားပြီးတော့ဆရာတော်ဘုရားကြီးတရားသိတဲ့အခါကျတော့ဘုန်းကြီးဆရာတော်ဘုရားကြီးထံဆရာတော်ဘုရားကြီးအနာယူဖို့တည်အောင်နည်းနည်းလေးအချိန်ပေးထားတယ်စောင့်ဆိုင်ထားတယ်စောင့်ဆိုင်ပြီးတော့မှဆရာတော်ဘုရားကြီးအနာရပြီဆိုတော့မှ နိုင်ငံသားတွေရောက်လာတဲ့အကြောင်းကိုဘုန်းကြီးကပဲလျှောက်ပြတယ်။လျှောက်ပြတဲ့အခါကျတော့ဘယ်နှစ်ယောက်လဲဆိုလို့များတယ်ဗျာ20ကျော်လောက်ရှိတယ်ဆိုသူတို့ဒီမှာအိတ်မလားတဲ့ဆရာတော်ဘုရားကြီးကမေးတော့မအိတ်နိုင်ဘူးလို့ပြောတယ်ဗျာသူတို့မှာ9ရက်တည်းဆိုတော့အခုရောက်တာလဲ3ရက်ကျော်လောက်ရှိနေပြီဖြစ်နေလို့သူတို့ပြန်ရမယ်လို့ပြောတယ်ဗျာဆိုတော့ကေကေဒီလိုဆိုရင်ခေါ်လိုက်ဆိုတော့ဘုန်းကြီးပဲစီမံပြီးတော့အဲ့ဒီနိုင်ငံသားတွေခေါ်လိုက်တယ် အဲ့ဒီမှာခေါ်လိုက်တဲ့အခါဆရာတော်ဘုရားကြီးကိုရောက်ပြီဆိုရင်အားလုံးကြော့ပြီးတဲ့အခါကျတော့ဆရာဖြစ်တဲ့ဂျိုးဆက်ကုစတိန်ကတပည့်တော်အမိဟာဂျိုးဆက်ကုစတိန်မှာဆရာတော်ဘုရားကြီးရဲ့မာစီသာသနာရိပ်သာကြီးမှာလူဝင်းနဲ့အာထုပါတယ်ဘဏ္ဍာအာထုခဲ့ပါတယ်ယဟန်ဝင်းနဲ့လည်းပဲဘလောက်ကြာကြာအာထုခဲ့ပါတယ်သူ့ရဲ့ပင်မဆရာရင်းကတော့ဖြင့်အိန္ဒိယကအမျိုးသမီးဆရာကြီးဖြစ်ပါတယ်ကမ္မထန်ဆရာ အဲ့ဒီမှာအမျိုးသမီးကမ္မထမ်းဆရာကမင်းဟာထက်မြက်တယ်မင်းဟာကမ္မထမ်းဆရာလုံးမဲ့ပုဂ္ဂိုလ်ဆိုရင်ငါစီနဲ့မင်းအပိတ္တလို့မဖြစ်ဘူးငါတို့ရဲ့ကုရုကြီးရှိတယ်မြန်မာနိုင်ငံမှာမာစီဆရာတော်ဘုရားကြီးထီအောင်ထံရောက်အောင်သွားပြီးတော့နီးယူဆိုလို့တပည့်တော်အဲ့ဒီမာစီရိတ်တံမှာနှစ်ကြိမ်တိုင်တိုင်ရက်ရှည်အတုခဲ့ပါတယ်အခုတပည့်တော်အမေရိကန်နိုင်ငံမှာတပည့်တော်အခုကမ္မထမ်းရိတ်တာတီထောင်ပြီးတော့ တပည့်တော်တရားပြနေပါတယ်ဗျာတရားပြနေတာအခုတပည့်တော်နှစ်နှစ်ကျော်ကျော်ရှိပါပြီဒါကြောင့်တပည့်တော်ကလည်းပဲကမ္မထာနာစရိယာဖြစ်နေဆရာတော်ဘုရားကြီးအတိမတ်ပြုပေးပါဆရာတော်ဘုရားကြီးရဲ့လက်မှတ်ကလေးနဲ့အတိမတ်ပြုပေးပါဆိုတော့အဲ့ဒီမှာဘုန်းကြီးလက်တန်းဟန်လေးယူပေးတယ်ဆရာတော်ဘုရားကြီးကနေပြီးတော့သူ့ကိုအတိမတ်ပြုကြောင်းအဲ့ဒီမှာလက်မှတ်လေးထိုးပေးပါတယ်နောက်ပြီးတော့သူနဲ့အတူပါတယ်သူ့ရဲ့လက်ထောက်ကမ္မထမ်းဆရာသူ့တော့ဘုန်းကြီးမတွေ့ဘူးတော့မတွေ့တော့ သူ့ကိုလည်းပဲကမ္မထန်ဆရာဖြစ်နေအတိမပြုပေးပါဆိုတော့ဆရာတော်ဘုရားကြီးကနှစ်ဦးစလုံးကိုအတိမပြုပေးပါပြီးတဲ့အခါကျတော့မှသူ့ရဲ့ဒီပါလာတဲ့ယောဂီတပည့်တွေနဲ့ဆရာတော်ဘုရားကြီးကိုမိတ်ဆက်ပေးပါဒီအမေရိကန်တနိုင်ငံတည်းကမဟုတ်ပါဘူးတဲ့နိုင်ငံစုံကလာပြီးတော့သူ့နေရာကိုလာအထုတ်ကြတာပါဒီပုဂ္ဂိုလ်ကဘယ်နိုင်ငံဒီပုဂ္ဂိုလ်ကဘယ်နိုင်ငံစသည်အဲဒီလိုပြောပြီးတဲ့အခါကျတော့မှဒီပုဂ္ဂိုလ်ဟာလုပ်ငန်းရှင်ကြီးတူပါဗျာတဲ့ လုပ်ငန်းရှင်ကြီးတူဟာသူ့စီးပွားရေးတွေပျက်စီးသွားပြီးတော့စီးပွားရေးလုပ်ငန်းတွေပျက်စီးသွားလို့ချွတ်ချုံကြသွားတဲ့အခါမှာစိတ်ရောကိုယ်ရောပင်ပန်းဆင်းရဲပြီးတော့ကိုကိုကိုကိုလူချမ်းမတိုးနိုင်တော့ဘဲနဲ့အဲ့ဒီမှာတည်ခြင်းတဲ့စိတ်တွေကြီးတွေဖြစ်နေတယ်ကိုကိုကိုတတ်သေးခြင်းလောက်အောင် ဖြစ်တယ်ဆိုတဲ့စိတ်ဟာနည်းနည်းလေးဆင်းရဲတာလားအများကြီးဆင်းရဲတာလားစဉ်းစားကြည့်နော်အများကြီးဆင်းရဲနေပြီ အဲ့ဒီလောက်ကိုကိုကိုကိုတတ်သိခြင်းလောက်တဲ့စိတ်ဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒီမှာသူ့မိတ်ဆွေတယောက်ကနေပြီးတော့ဆရာကိုစတိန်စီကိုပို့ပေးပါတယ်ပို့ပေးတဲ့အခါမှာဒီတတိပဋ္ဌာန်နေ့တိုင်းသူရှုမှတ်ပွားများအားထုတ်တာအခုဆိုရင်တည်ခြင်းတဲ့စိတ်တွေမဖြစ်တော့ဘူးတဲ့သူတည်ခြင်းတဲ့စိတ်တွေလည်းမရှိတော့ဘူးတည်ခြင်းတဲ့စိတ်တွေမရှိတော့ဘူးဆိုတော့ဆရာတော်ကြီးကဆက်မေးတယ်ဒီလိုဆိုရင်ဘယ်လိုနေမယ်စိတ်ကူးသလဲဒီတရားနဲ့ပဲဒီတိုင်း ရာသက်မှာဆက်ပြီးနေသွားမယ်လို့ဆုံးဖြတ်ပါတယ်ကြည်နော်ဘလောက်ကောင်းလဲသူဒီတရားကိုပဲဖော်လုပ်ပြီးတော့တရားနဲ့ပဲသူဆက်နေသွားတော့မယ်အဲ့ဒီပုဂ္ဂိုလ်တရားဒါဒီစိတ်ဆင်းရဲတွေကိုတကယ်ကိုခြုံငိမ့်သွားပုံနဲ့နောက်တူကအိမ်အောင်ရေးအိမ်အောင်ရေးကိစ္စကြောင့်သူဟာလည်းပဲကိုကိုကိုကိုတတ်တည်တဲ့အဆင့်ထိအောင်ရောက်ခဲ့တယ်သို့တော့ကံထောက်မှလို့မသိဘူးဒီလိုပဲမိတ်ဆွေတူရဲ့ ပို့မှုကြောင့်မို့ဒီဆရာကိုစတင်ရဲ့မက်ဆာချူးဆက်ပြည်နယ်အဲ့ဒီပြည်နယ်မှာရှိတယ်အဲ့ဒီမှာကိုစတင်တည်ထောင်ထားတဲ့တရားရိပ်တာအဲ့ဒီရိပ်တာမှာပို့ပေးတဲ့အတွက်ကြောင့်သူဒီတရားတွေအာထုတ်ရင်းနဲ့အခုတော့ဖြင့်သူ့မှာလုံးဝသိခြင်းစိတ်တွေမရှိတော့ဘူးလောကကြီးထဲမှာကြာရှည်စွာနေခြင်းပြီးတော့ကြာရှည်စွာဒီတရားတွေကိုပဲဒီတဲ့ပေါ့မြောက်အောင်အာထုတ်ဖို့ရည်ရွယ်ပါတယ်ဆိုတာတွေကိုရှောက်ပြတော့ကဲဆရာတော်ဘုရားကြီးကအဲ့ဒီအချိန်မှာဘုန်းကြီးတို့ ဒီစိတ်ကုမာရှိတဲ့တရားနာပရိသတ်တွေအနေနဲ့ရကလာတဲ့ပရိသတ်တွေကဟိုလူငယ်တွေဆိုရင်လည်းပဲဘာပြောကောင်းမလဲတစ်ပင်တွေပေါ်တက်တယ်ဆရာတော်ဘုရားကြီးရဲ့ကြောင်းတိုက်ပေါ်မှာဟိုမှန်ပတင်းကနေကြည်ရတာဟုတ်အပေါ်လည်းတက်လို့မရအောင်အပေါ်ကလည်းတက်ခွင့်မရှိဘူးအပေါ်ကလည်းတက်ခွင့်မရှိတဲ့ခါကျတော့ဘေးကနေပြီးတော့တစ်ပင်တွေဘဝကနေတက်ကြည့်တကားပေါက်တွေဘဝကနေဘေးကနေထောင် ပြီးတက်ကြည့်အဲ့ဒီမှာဆရာတော်ဘုရားကြီးကခေါင်းလေးထောင်ပြီးတော့မော့ကြည့်လိုက်တဲ့ခါကျတော့အဲ့ဒီပုံကိုယ်တွေမြင်တော့ ဟိုလူတွေကဘာလုပ်ကြတာလဲမေးတာဆရာတို့ဟိမေးတော့ဒီနိုင်ငံသားတွေကိုကြည့်ကျင်လို့ပါဗျာမြင်ကျင်လို့သူတို့ဟိုဟာတက်တရားတက်ဟောအန္တရာယ်များလိုက်တာလေကဲကဲကဲအဲ့ဒီညံမာပြိတ္တတွေကိုသွားပြီးတော့လာရင်အကြောင်းကိုသွားမိတ်ဆက်စကားပြောပါဆိုပြီးတော့ဆရာတော်ဘုရားကြီးကလွှတ်လိုက်တော့အဲ့ဒီမှာဘုန်းကြီးကအလုံးခေါ်သွားပြီးစောစောကဓမ္မယုံကြီးတွေခေါ်သွားပြီးတော့သူတို့ကိုအလုံးပြိတ္တနဲ့မိတ်ဆက်ပြီးပြီးတော့အဲ့ဒီမှာပြောခိုင်းတာအဲ့ဒီပြောတဲ့အခါမှာ အဲ့ဒီဆရာကြီးကိုစတိန်နောက်ကပါတဲ့ခေါင်းကလုပ်ငန်းရှင်ပုဂ္ဂိုလ်ကြီးကခမည်းတော်မြန်မာနိုင်ငံသားတွေဟာအင်မတန်ကံကောင်းနေဗျာတဲ့အင်မတန်ကံကောင်းနေတဲ့ကျွန်တော်တို့မှာဒီလိုတရားနီလန်းနေဒီလောက်ကောင်းတဲ့တရားနီလန်းနေပေးနိုင်တဲ့ပုဂ္ဂိုလ်မရှိဘူးအခုဒီဆရာတော်ကြီးဟာဒီနိုင်ငံမှာပဲရှိတော့ခမည်းတော်မှာတော့ဒီဆရာတော်ကြီးရဲ့အဆုံးအမတွေအမြဲတမ်းရ အမြဲတမ်းနာကြားနေရတဲ့အတွက်ကြောင့်ခင်ဗျားတို့ကသိက္ခာကောင်းတဲ့ပုဂ္ဂိုလ်တွေပဲတဲ့မြန်မာနိုင်ငံရဲ့ထွက်ကုန်အကောင်းဆုံးထွက်ကုန်ဟာဘာလဲလို့ပြောရင်ဒီတတိပဋ္ဌာန်တရားဟာအကောင်းဆုံးထွက်ကုန်ပါပဲတဲ့ဒီတတိပဋ္ဌာန်တရားဟာမြန်မာနိုင်ငံကထွက်ကုန်ပဲမြန်မာနိုင်ငံမှာဘယ်ပုဂ္ဂိုလ်ကစလဲဆိုရင်ဘုန်းကြီးတနေ့ကတတိပဋ္ဌာန်ရဲ့တမိုင်းစဉ်ကိုပြောခဲ့တယ်နော်တကယ်ပထမဦးဆုံးကတော့ဒီမှာအစဉ်အဆက်ဟောလောက်လာခဲ့တယ် တီလုံးဆရာတော်ကြီးဒါပေမဲ့လို့ခါပြတ်သွားတဲ့အချိန်မှာဘယ်ပုဂ္ဂိုလ်ကစလဲဆိုရင်မင်းကွန်ဇေတုံဆရာတော်ဘုရားကြီးအဲ့ဒီဆရာတော်ဘုရားကြီးဟာတကယ်ကိုတတိပဋ္ဌာန်မှာတော့သူရဲကောင်းကြီးပဲအဲ့ဒီမှာတတိပဋ္ဌာန်တရားကိုတခါကြာကြာနာနာပေါ်ထုတ်ပြီးတော့ဟောခဲ့တယ်ဟောခဲ့တဲ့ကံမှာဗမာနိုင်ငံအနှံ့မပြတ်ဘူးသို့တော်မဟာစီဆရာတော်ဘုရားကြီးတို့အထုတ်ပြီးတဲ့အခါကျတော့မဟာစီဆရာတော်ဘုရားကြီးကဒီတရားတွေတတိပဋ္ဌာန်တရားတွေဆက်လက်ပြီးတော့ပေါ်ထုတ်တဲ့အခါကျတော့မြန်မာနိုင်ငံတနိုင်ငံလုံးနဲ့မကဘဲနဲ့ ကဘာတိအောင်ဒီသတိပဋ္ဌာန်တရားတွေပြန်နာသွားခဲ့တယ်။ဒါကြောင့်မို့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းသာအခုနိုင်ငံသားတွေကိုယ်တိုင်ပေါ့ဒါဗုဒ္ဓဘာသာဝင်တွေမဟုတ်ဘူးနော်နိုင်ငံသားတွေကိုယ်တိုင်အဲ့ဒီမှာဒီတရားကိုအထုတ်ပြီးတော့မှတရားတွေတွေ့တော့မှသူတို့စိတ်တွေပြောင်းပြီးတော့ဘာသာပြောင်းရတယ်။နောက်ဘုန်းကြီးကအဲ့ဒီတုန်းကတွေ့ခဲ့တဲ့ဒီဂျိုးဆက်ဂုစတိန်သူ့ကိုဘုန်းကြီးကစိတ်ဝင်စားတဲ့အခါကျတော့ဒီမှာတရားတွေပြနေတယ်ဆိုဘုန်းကြီး2000ခွန် ရောက်တော့ဂျိုးဆက်ကိုစတိတ်နေရာကိုသွားခြင်းတယ်ဒါပေမဲ့ပို့ပေးမယ်လို့မရှိဘူးကိုကလည်းတိတိမိမိမပြောတတ်ဘူးနောက်ကြတော့မှဂျိုးဆက်ကိုစတိတ်ရဲ့ပြည်နယ်ဟာဘာလဲမက်ဆာချူးဆက်ပြည်နယ်အဲသူ့ရဲ့တရားရိပ်တာဘာရိပ်တာဆိုတာဘုန်းကြီးအဲ့ဒီမှာအကုန်လုံးနာမည်စရင်းနေယူပြီးတော့2009လာတဲ့အချိန်ကျတော့ဘုန်းကြီးသူ့စီကိုသွားမယ်သူနဲ့သွားတွေ့ခြင်းနဲ့ဆိုပြီးတော့ပြောတော့မှဆရာဝန်ကြီးတယောက်ကဘုန်းကြီးကိုစကားပြန်အဖြစ်နဲ့လိုက်ပို့တယ်လိုက်ပို့တဲ့အခါကျတော့သူ့စီကိုတွေ့ဖို့ဆိုတာ သူ့ရဲ့တရားကျိတ်တာဌာနကြီးဟာဧက300ကျော်ရှိတယ်ဘယ်လောက်ရှိလဲဧက300ကျော်ရှိတယ်အဲ့ဒီဧက300ကျော်ထဲမှာပထမနေရာဒုတိယနေရာတတိယနေရာတနေရာနဲ့တနေရာ10မိနစ်လောက်သွားတယ်အဲ့ဒီမှာ10မိနစ်လောက်သွားမှရောက်တယ်ပထမနေရာကိုဘုန်းကြီးတို့ပထမအဦးဆုံးဝင်ရတယ်အဲ့ဒီနေရာယောဂီ30စာရှိတယ်အဲ့ဒီနေရာမှာ10ရက်တရားစခန်းဖွင့်တယ် တလမှာ10ရက်တလဘယ်နှဘယ်နှရက်လဲ10ရက်10ရက်ဖွင့်တဲ့အခါမှာတရက်တည်းဝင် အထုတ်လို့လည်းရတယ်2ရက်အထုတ်လို့လည်းရတယ်9ရက်အထုတ်လို့လည်းရတယ်10ရက်အထုတ်လို့ရတယ်တလမှာ10ရက်ပဲအဲ့ဒီနေရာက တရားကို လေ့လာတဲ့နေရာလေ့လာတဲ့ဌာနဘာလုပ်တဲ့ဌာနလဲလေ့လာတဲ့ဌာနဘုန်းကြီးတို့ဒီမှာသူတို့နိုင်ငံမှာရှိတဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့ဒီနာမည်ကြီးတဲ့အဆူကျော်တွေအမှုပညာသမားတွေဒီပုဂ္ဂိုလ်တွေလာလာပြီးလေ့လာ အဲ့ဒီမှာလာပြီးလေ့လာတယ်ဆယ်ရက်သို့မဟုတ်သူတို့လေ့နာနေတယ်လို့လေ့လာအဲ့ဒီလိုလေ့လာပြီးလို့ဒီတရားကို သူသဘောကျပြီဆိုရင် အာထုတ်တော်မယ်ဆိုရင်အလေဌာနကိုလာခဲ့ရတယ်အဲ့ဒီအလေဌာနကြတော့တကယ်ယောဂီတရားအတိလက်ခံတယ်အဲ့ဒီတရားအတိလက်ခံပြီးတော့အဲ့ဒီမှာရက်ရှိအာထုတ်ရတယ်အဲ့ဒီမှာဆရာကြီးကိုယ်တိုင်ဦးစီးပြီးတော့လက်ထောက်ဆရာတွေနဲ့ကမ္ဘာထံပြတယ်တခါတည်းကမြန်မာနိုင်ငံကဆရာတော်ကြီးတွေဘုန်းကြီးတို့ ဟိုရွှေတောင်ကုန်းဆရာတော်ကြီးတို့နောက်ပြီးတော့ချမ်းမြေဣဒာဆရာတော်ကြီးတို့သာရမရန်တိဆရာတော်ကြီးတို့ဖအောင်ဆရာတော်ကြီးတို့ဒီလိုဆရာတော်ကြီးတွေကိုပင့်ပြီးခါအားလျော်စွာပင့်ပင့်ပြီးတရားပြစီတယ်အဲ့ဒီမှာအဲ့ဒါကဒုတိယနေရာတကယ်နေရာအချုပ်နေရာပဲအဲ့ဒီနေရာမှာကြာကြာနာနာအာထုရတယ်စကားမပြောကြဘူးအဲ့ဒီမှာဘုန်းကြီးဂျိုးဆက်ကိုစတိန်နဲ့တွေ့ရပါတယ်တွေ့ပြီးတော့သူနဲ့စကားပြော အဲသူနဲ့ကိုယ်နဲ့နှစ်ပေါင်း40လောက်ကတွေ့ဘူးတယ်ဆိုတော့ तू ကလည်းဝမ်းမြောက်ဝမ်းသာဖြစ်တယ်ဝမ်းမြောက်ဝမ်းသာဖြစ်မင်းမြန်မာနိုင်ငံကိုလာခဲ့တယ်တစ်ချိန်လုံးကမင်းတို့ဟိုတိုးရကြီးတရားမှာရောက်ခဲ့တယ်ငါရောက်တယ်အဲ့ဒီတုန်းကမင်းတို့ကိုတွေ့ပြီးတော့မာစီဆရာတော်ဘုရားကြီးနဲ့မိတ်ဆက်ပြီးတော့တွေ့ပြီးတာငါပဲဆိုပြီးတော့သူတို့နဲ့မိတ်ဆက်စကားပြောပြီးတော့မှသူကလည်းဝမ်းမြောက်ဝမ်းသာအခုခမည်းဘာလုပ်နေလဲဆိုငါလည်းမင်းလိုပဲကမ္မဋ္ဌာန်းဆရာလို့ပြောလိုက်တယ်ဒီလိုဆိုရင်လည်းအချိန်တစ်ချိန်ချိန်မှာခမည်းကိုကျွန်တော် ပင့်ရင်ခင်ဗျားကြွနိုင်မလားမင်းလူရှိတဲ့အချိန်ကြာရင်မိမိလည်းအားနေမယ်ဆိုရင်လာနိုင်ပါတယ်လို့ဒီလိုတော့ဘုန်းကြီးသူ့ကိုဖွင့်ပေးထားခဲ့ပါတယ်အဲ့ဒီမှာသူကိုယ်တိုင်ဘုန်းကြီးကိုအဲ့ဒီမှာယောဂီတွေနေတဲ့နေရာယောဂီတွေအထုတ်တဲ့နေရာယောဂီတွေစားတောက်တဲ့နေရာအကုန်လိုက်ပြပါတယ်နောက်ပြီးတော့တတရနေရာဆိုတာဒီနေရာကနေပြီးတော့အပြည့်စုံကမ္မဋ္ဌာန်းဆရာကျေနပ်လောက်အောင်အားထုတ်ပြီးပြီဆိုတဲ့ပုဂ္ဂိုလ်နောက်တစ်ခါတတရနေရာကိုသွားဒီနေရာကနေသွားမယ်ဆိုရင်10မိနစ်လောက်သွားတယ် သူကိုယ်တိုင်ဘုန်းကြီးကိုလိုက်ပို့ပေးတယ်အဲ့ဒီမှာလည်းပဲတကယ်ကိုကောင်းလိုက်တဲ့ကြောင်းကြီးကောင်းလိုက်တဲ့ယောဂီဆောင်နေအဆောင်နေအဆောင်နေခန်းနေဈဉ္ဉံဆိုတာဘုန်းကြီးတို့ဒီမှာမရှိဘူးသူ့စီမှာဈဉ္ဉံဆိုတာဈဉ္ဉံလျှောက်ဖို့အတွက်အလုံးခမ်းမဆောင်ကြီးတွေတခါတည်းမှန်နေကာထားတယ်မှန်ကန်ကြီးတွေတယောက်တည်းကြာကြာနန်းနာလျှောက်မလားတယောက်တည်းလျှောက်တယောက်လျှောက်နန်းနေအဲ့ဒီလို၄-၅ယောက်စုပြီးလျှောက်တဲ့ဟာတွေဒါမှမဟုတ်အများစုပြီးလျှောက်တဲ့နေရာတွေ အဲ့ဒီမှာဈဉ္ညံနေဆိုတာဟိုကြာကြာနာနာလောက်တာအဲ့ဒီမှာသူ့ကိုဘုန်းကြီးကပထမမေးလိုက်တယ်မင်းအခုဗတရားနည်းနဲ့ပြတာလဲဆိုတော့အခုတော့အစုံပဲတဲ့သူကပြောတယ်ကျွန်တော်မြန်မာနိုင်ငံကိုအစုံလေ့လာလိုက်တယ်တဲ့လေ့လာပြီးတော့အစုံပဲတဲ့ဒီမှာအထုတ်ခြင်းတဲ့ပုဂ္ဂိုလ်ဒီအစုံနည်းနဲ့ပြတယ်သို့တော်တဲ့ခမည်းတွေ့တယ်မို့လားတဲ့ဈဉ္ညာနေဈဉ္ညာနေဆိုတာမဟာစီမာပဲရှိတယ်ဈဉ္ညာမပါဘဲနဲ့တရားတွေ့နေတာကျွန်တော်လက်မခံဘူးတဲ့ တမာရီမှမကောင်းပဲနေတယ်တထိုင်လေးထိုင်ပြီးတမာရီကပြက်တထိုင်လေးထိုင်ပြီးတမာရီပြက်တဲ့ပုဂ္ဂိုလ်ဟာဘယ်လိုလုပ်ညံအားတွေပြည့်စုံနိုင်မလဲတဲ့ဒါကြောင့်ကျွန်တော်ဟာဈဉ္ဉံကိုအဓိကထားတာ ဖြစ်တဲ့အတွက်မဟာစီနီးဟာကျွန်တော်အတွက်အဓိကပဲဒါပထမဦးဆုံးကျွန်တော်ဟာမဟာစီနီးနဲ့ပဲအထုတ်ခဲ့တဲ့ပုဂ္ဂိုလ်ပါတဲ့အဲ့ဒါနဲ့သူသွားရင်ကနေလမ်းလျှောက်ရင်းနဲ့ဘုန်းကြီးတာစကားပြောသွားအဲ့ဒီကြတော့မှဟိုရောက်တော့တတရနေရာရောက်တယ်ယောဂီရဲ့အိတ်ခန်းနေအိတ်ခန်းနေကုန်ပြတယ် တချို့အခန်းမှာဆိုရင်အိတ်ခန်းထဲမှာတွဲပြီးတော့ဈဉ္ညာလျှောက်ဖို့အတွက်ဈဉ္ညာမှာပါတယ်အဲ့လောက်ထိအောင်မင်းဒီဒီဆောက်ကြီးကကောင်းလာပြီလားလို့ဆိုတော့သူကပြန်ပြီးဘုန်းကြီးကိုပြောတယ်ဓမောဟဝေရခတိဓမ္မစာရီပါဖျားတဲ့တရားကျင့်သူကိုတရားကပြန်ဆောက်ရှောက်တာပါတဲ့အခုဒီเจ้าကြီးကိုဆောက်ပေးတာဂျူးလူမျိုးကြီးတူးတဲ့ကဆောက်ပေးတာပါတဲ့သူဟာလည်းပဲ အပူသောကာတွေဖြစ်ပြီးစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ပြီးကျွန်တော်စီရောက်လာတယ်။ဒီမှာတရားတွေအထုတ်ပြီးတော့ဒီအပူသောကာတွေကင်းသွားတဲ့အခါကလာကြတော့မှကျွန်တော်တို့ကဒီတရားကိုသွားပြီးတော့ဒီကျောင်းဆောင်ဆောက်နေတဲ့နေရာကိုဒီလိုဒီလိုလုပ်နေတယ်ဆိုတော့အဲ့လိုဆိုရင်မင်းတို့ဆောက်ချင်တဲ့နောက်ကုံကျင်တဲ့နောက်ကိုငါလှူမယ်ဆိုတော့ပြောတဲ့အခါတဲ့ကျွန်တော်တို့မှာလှူဒန်းထားတာလေးတွေရှိပါတယ်ဆိုတော့အဲ့ဒီလှူဒန်းထားတဲ့ပုံကိုယ်တွေလည်းလှူတော့မင်းတို့ဆောက်တဲ့အဆောက်အဦဟာဘလောက်ပဲကြီးကြီးဆောက် ကုံကြသမျှငါကုံတာဝန်ယူမယ်ဆိုပြီးတော့တာဝန်ယူပြီးလှူသွားတာပါတဲ့ဒါတရားရဲ့ကျေးဇူးပါတဲ့ဘာရဲ့ကျေးဇူးလဲအေးဒီတရားကိုကိုယ်တိုင်အားထုတ်လို့ကိုယ်တိုင်ကျင့်လို့ကိုယ်တိုင်တရားတွေ့သွားပြီးသိသွားပြီးတကယ်ကိုပဲဆင်းရဲငြိမ့်သွားပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားကပြန်ပြီးတော့ဒီနေရာကိုပြန်ပြီးတော့ဆောင်းလျှောက်သွားတယ်။နောက်သူ့ရဲ့ဧက300ကျော်နဲ့ပတ်သက်လို့ဘုန်းကြီးကပြောတယ် မင်းဧက300ယောဂီလို့အခုဒီမှာလဲတရားဟိုမှာလဲပဲယောဂီ40လောက်ရှိတယ်ဟိုနေရာကလဲယောဂီ30လောက်လက်ခံတယ်ဆိုတော့မင်းအောင်မြင်လိုက်တာလို့ဘာကြောင့်မင်းအောင်မြင်တယ်လို့ထင်လဲလို့သူ့ကိုပြန်မေးတယ်အဲ့ဒီခါကျတော့သူဘာပြန်ပြောလဲဆိုတော့ကျွန်တော်တို့ရဲ့တတိပဌံတရားကစိတ်ဆင်းရဲမှုတွေခြုံငိမ့်နိုင်တယ်လေတဲ့ကဲနိုင်ငံသားပြောတာနော်ဒီတတိပဌံတရားကစိတ်ဆင်းရဲမှုတွေခြုံငိမ့်နိုင်တယ်လေတဲ့ ကျွန်တော်တို့စီလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတဲ့ဒီတရားကိုတကယ်ရိုးရိုးသေးသေးအားထုတ်ရင် တကယ်တောကပရိဒေဝကိုစင်းရဲ့စိတ်စင်းရဲ့အားလုံးချုပ်ငြိမ်းနိုင်ပါတယ်ဒါအာမခံပါတယ်ရဲရဲပါဆိုပြီးတော့သူပြောလိုက်တဲ့စကားလေးရှိပါတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများတကယ်တမ်းမိမိတို့မှာဒီဆင်းရဲတဲ့အခုဒုက္ခတွေဝေဒနာတွေပေါ်နေတယ်ဆိုတာလည်းပဲတမာရီမဖြစ်သေးလို့ပါတကယ်တမာရီဖြစ်လို့နောက်ဆုံး အောက်ထက်ဉာဏ်လေးဉာဏ်ဖြစ်တဲ့ဥရိယဗျာဉာဏ်လောက်ရောက်ရင်ဆိုရင် ရောက်ပြီဆိုရင်တောင်မှတဏှာကြီးနနာကြီးလှုပ်เสียတော့မလို့အေးအေးဆေးဆေးလေးနဲ့ရှုမှတ်နိုင်နေတယ်ဝေဒနာကိုသိခံနိုင်တယ်လေးလေးရှုနိုင်တယ်သင်္ခါရုပ္ပကဉာဏ်မျိုးရောက်ပြီဆိုရင်နာယီပေါင်းများစွာထိုင်ပြီးတော့ရှုမှတ်နိုင်တယ်ရက်ပြီးရှုမှတ်နိုင်တယ်သွားရင်ရှုမှတ်နိုင်တယ်အဲ့ဒီလောက်ထိအောင်ဒီစိတ်ရဲ့ဆင်းရဲမှုတွေကိုဒီတတိပဋ္ဌာန်တရားကခြုံငင်းအောင်တတ်နိုင်သလားမတတ်နိုင်ဘူးလား ဒါကြောင့်မို့ကိုဆင်းရဲခြုံငင်းခြင်းရင်လည်းဒီသတိပဋ္ဌာန်တရားအထုပါစိတ်ဆင်းရဲတွေခြုံငင်းခြင်းရင်လည်းပဲဒီသတိပဋ္ဌာန်အထုပါတကယ်ရိုးရိုးတည်တည်နဲ့တကယ်ကိုကြိုးကြိုးဆန်းဆန်းအထုရင် တကယ်ကိုဆင်းရဲစိတ်ဆင်းရဲမခြုံငင်းနိုင်ဘူးလားဗျာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအမခံချက်ရဲရဲပြပြဟောခဲ့တာလေဧကယနောယံဘိက္ခဝေမေဃောတတ္တနာဝိတုဒ္ဓိယ သောကပိဋိဝါနံသမတိကမာယဒုက္ခဒေါမနတနံအထင်ကမာယညာယတာအတိကမာယနိဗ္ဗာနတသစ္စည်းကရိယာယယရိတံသတ္တာရောတတိပဌာနာဘေခဝေယံတော်များဥจิตတတုသတ္တာရောလေးပါးကုံသောယရိတံယေဤမိတတိပဌာနာဆွေမြဲသောအမှန်ရမှုတတိဆွေမြဲမှုတတိပဌာန်ဟူသောအကျင့်လံသည်တန်တိရှိကုန်၏ အယံဆွဲမြဲသောမှတ်ရမှုတတိဆွဲမြဲမှုတတိပဋ္ဌာန်ဟုသောအကျဉ်းလန်းသည်တတနာဖျားပစ္စည်းကဗုဒ္ဓရိယသာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုရိယစိညေကြီးမှကင်းဝေးစင်ကြဲကြစေခြင်းငှာဧကယနောမေကောတခုတိတော်လံတကြောင်တိတော်လံဖြစ်ပါ၏တောကပရိဒေဝနာဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝတို့ကိုတမတိကမယလွန်မြောက်စေခြင်းငှာ ဧကယနောမေကောတကုရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏ဒုက္ခဒေါမနတာနံကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာတို့ကိုအထင်ကမရာခြုံငိမ့်ကွယ်ပြောက်စေခြင်းငါဧကယနောမေကောတကုရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တည်း